တက္ကရာ1554ခုနှစ်သူတို့ဝဟဘောဇာတက္ကရာ1383ခုနှစ်ပုရုဂိမန္တဝေနရာတိတကူလာတာ14ရက်တင်းကြံနှစ်ဆန်းတရက်နေ့နှစ်ဆန်းတရက်နေ့1382ခုနှစ်မှာယနေ့ဟာ 1383ခုနှစ်လို့ရောက်ရှိတယ်။နှစ်ခုနှစ်ဆန်းတရနေ့ဖြစ်ပါဒီနှစ်ဆန်းတရနေ့မှာဝေရရှင်မြောင်းသာသနာ့ရိပ်သာတို့ဓမ္မသဝနာကုသိုလ်သူလာရောက်ရှိပူပြီးတော့ယခုလိုနှစ်ဦးချိန်ကကာလမှာရသော်များကြီးရဲ့အဆုံးအမဖြစ်တယ် ဗုဒ္ဓသာသနာတော်မှာတကယ်အထက်တန်းကျဆုံးအမြင့်မြတ်ဆုံးဖြစ်တဲ့တတိပဋ္ဌာန်ဝိပဿနာမိခင်အရှင်းရတရားကိုလာရောက်ပြီးတော့ကျင့်ပွားအားထုတ်ကြတဲ့ယောဂီတော်စင်တစ်ထောင်ကိုရှိပါအဲ့ဒီတစ်ထောင်ကျော်ကိုဘုန်းကြီးတင်းညာအကျိုးနှစ်မှာစာပြီးတော့တာယကဤက သန္တာယနာဝဝဲကသံယုတ်ပါဠိတော်မှာလာတဲ့ဒါရုခံတော်ပမဒုက္ခခေါ်တိတုံးပမဒေသနာဆိုတာလေးကိုဘုရားဟောကြားခဲ့တယ်မိမိတို့ခန္ဓာကိုယ်ကြီးကိုတိတုံးနဲ့ဥပမာပေးပြီးတော့ဟောကြားတဲ့ဒေသနာဖြစ်ပါတယ်ဒီဒေသနာတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးယဟန်တော်များကိုသက်တော်များဟောကြားကြတာဖြစ်ပါတယ် ယဟန်တော်ရှင်များများကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကင်းလာပြီးအတွင်းမှာရောပါလာတဲ့စစ်တုံးကြီးပြပြီးတော့သူတို့ရဲ့ခန္ဓာအမိရဲ့အဲ့ဒီစစ်တုံးကြီးလိုပဲဆိုပြီးတော့အဲဒီမှာစစ်တုံးကြီးနဲ့ဥပမာပြပြီးတော့ဒီစစ်တုံးကြီးဟာတကယ်လို့ဒီကကမ်းမှာလည်းမတင်ဟိုဘက်ကမှလည်းမတင်ဝဲရှိလည်းမှလည်းမမြုပ် တောင်ကုန်းပေါ်မှာလည်းမတင်လူလည်းမတင်လက်လည်းမတင်ဝဲလည်းမစုပ်အတွင်းလည်းမပုတ်ဆွေးဘူးဆိုရင်ဒီတုံးကြီးဟာတရားနဲ့ကျင့်ရည်ယူမျောပါပြီးတော့နောက်ဆုံးသမုဒ္ဒရာရှိပါရောက်နေတယ်ဒီတုံးအဲဒီဥပမာတိုင်းတင်လို့ဟာလေဒီဘက်ကမှလည်းမတင်ဟိုဘက်ကမှလည်းမတင်ဒီလည်းမှလည်းမမြုပ် တောင်းဖို့ပေါ်မှလည်းမဖြစ်လူလည်းမဖြစ်နတ်လည်းမဖြစ်ဝဲလည်းမစုပ်အတွင်းကလည်းမပုတ်ဆွေးဘူးဆိုရင်သင်တို့ကမဲ့ခင်ရင်ရင်ကြောမျောပြီးတော့နောက်ဆုံးနိဗ္ဗာန်ရှိအောင်ရောက်နေတယ်ဆိုတော့ဘုရားအဲဒီလိုသေဆုံးကြီးကိုပမာပြပြီးတော့ဟောတဲ့ခက္ကလမှာယဟန်တို့တပါးအဲဒီမှာဒီဘကံဆိုတာဘယ်ဟာပါလဲဟိုဘကံဆိုတာဘာကိုခေါ်ပါတယ် နောက်ရေလယ်မှာမြုပ်တယ်ဆိုတာဘာကိုခေါ်ပါလဲ။အောင်ဘုံပေါ်မှာကျင်းနေဆိုတာလည်းပါပါမယ်။လူတွေခံရတယ်လက်တွေခံရတယ်ဆိုတာဘယ်လိုပါလဲစသည်ဖြင့်မြတ်စွာဘုရားရှင်ကိုမေးတာ။အဲဒီမေးနေတာတွေကိုဘုရားရှင်ကိုရောမြတ်ကြီးဟာတစ်ခုချင်းတစ်ခုချင်းစီကိုဖြေပြပေးတယ်။အဲဒီမှာဒီပြတုံးကြီးဟာဒီအပြစ်စစ်ချက်ကသာလွတ်သွားရင်သမုဒ္ဒရာတွေရောက်နိုင်တယ်လို့ဘုန်းကြီးတို့ ယောဂီများအားလုံးယောဂီများအားလုံးဟာလည်းဒီအဖြစ်ဖြစ်ချက်မှာတွတ်သွားမယ်ဆိုရင်လက်ရင်ရင်းရောမျောပြီးတော့နိဗ္ဗာန်ရှိအောင်မရောက်နိုင်ဘူးလားဒီနိဗ္ဗာန်ရှိအောင်ရောက်နိုင်တယ်အဲ့တော့ဒီအဖြစ်ဖြစ်ချက်မှာဘုန်းကြီးတို့ယောဂီများဘုန်းကြီး6ချက်ပြီးခဲ့ပြီ7ချက်ပြီးခဲ့ပြီနော်ဒါတွေကိုပြန်ပြန်ဟောနေရင်ရှိကိုမရောက်ပြန်နေလိမ့်မယ်ဒါကြောင့်ဒီနေ့ဓမ္မပုံဖြစ်တဲ့ဝဲစုပ် ဒီဝဲကနေပြီးတော့ဆုတ်ပြီးသွားအဲ့တော့ဝဲကဆုတ်နေတယ်ပဲသင်တို့ဖြစ်ဖြစ်တုံးကြီးဟာမမျောနိုင်တော့တဲ့အတွက်ကြောင့်အမှုတရားကိုမရောက်နိုင်ဘူးသင်တို့လည်းဒီတိုင်းတော့ဝဲဆုတ်သွားလို့ရှိရင်မိခင်ရေရင်ကြောမမျောနိုင်တော့တဲ့အတွက်နိဗ္ဗာန်ကိုမရောက်နိုင်ဘူးဆိုတာကိုဘုရားရှင်ကိုရောင်မြတ်ကြီးကအမင်းရှိတဲ့အတွက်ကြောင့်ယဟန်တော်လေးဟာဘောလူပေါ်ပန်းဒီအဝတ္တသာဟောတဲ့ပန်းကြီးရှင်ဘုရား အဝတ္တေကဟောသုတ်ယူတတ်သောဝဲဆိုတာကောလူခေါ်ဘယ်ကိုခေါ်ပါသလဲသုတ်ယူတတ်တဲ့ဝဲဆိုတာဝဲသုတ်တယ်ဆိုတာဘာကိုဆိုလိုပါသလဲလို့မြတ်စွာဘုရားကလေးလျှောက်တယ်ဟိုတစ်တုံးကြီးဝဲသုတ်တယ်ဆိုတာကတော့သိတယ်လေဒီရဟန်းကိုဝဲသုတ်တယ်ဆိုတာသူမရှင်းဘူးမရှင်းတဲ့အတွက်ကြောင့်မြတ်စွာဘုရားကလေးလျှောက်တယ်ဒီကမ္မဗျာရှိကိုယ်တော်ကြီးကအဝတ္တေကာဝတိကောဘိက္ခုပြစ္ဆာနိတာကမ္မကုသနာအတိဝတ္တနာ ဘေကုယဟံအဝတ္တကဝတိဧတံဝဲဆုံယူခြင်းဟူသောဤအမည်ဖြင့်သဏ္ဍာန်ငါးပါးကုန်သောကမ္မကုသနာကာမဂုဏ်တရားတို့၏အဓိဝဇနာအမည်ပါပေ၏ဝဲဆုံတယ်ဆိုတာငါးပြားအယူကာမဂုဏ်၏ခံစားခံရတာငါးပြားအယူကာမဂုဏ်၏ခံစားတဲ့ဆိုပါရင်ဒီရဟဟာမိခင်ရေရင်ကျော်ပြောနိုင်ပါဦးမလား မိခင်ဆိုတဲ့အရှင်းမြတ်တရားတွေကိုကျင့်ကြံပွားများအားထုတ်မှုမပြုနိုင်တော့ဘူးဆိုပါရင်မိခင်ရင်းရောမမျောနိုင်ပါဒီလိုမိခင်ရင်းရောမမျောနိုင်လို့ရှိရင်ဒီရန်ဟာနိဗ္ဗာန်ကိုရောက်နိုင်ပါဦးမလားမရောက်နိုင်ဘူးဒါကြောင့်မိခင်ရင်းရောမမျောနိုင်ခြင်းဟာဒီဝဲစုပ်ပြီးဆိုရတဲ့ဘယ်လိုမှမမျောနိုင်ဘူးတတုံးဝဲစုပ်ပြီးဆိုရင်တခါသမုဒ္ဒရာအထိမှမရောက်နိုင်တော့ဘူး ဘုန်းကြီးတို့ဝဲကြော်ကြီးထိုးတာတွေပါရင်ကျိုးမြေကမ်းဘေးမှာနေမှုတဲ့ပုဂ္ဂိုလ်ကြီးမြေကြီးရေးနဲ့ဘုန်းကြီးတို့ဒီမှာသင်္ဘောနဲ့မော်တော်နဲ့စပြီးပေါ်ဒီခီးသွားမှုတဲ့ပုဂ္ဂိုလ်ကြီးဆိုရင်ဘယ်နေရာမှာဝဲကြီးတယ်ဘယ်နေရာဝဲတာဘယ်လိုအန္တရာယ်များတယ်ဆိုတာကြုံဖို့ကြားဖို့ကြားပါဘုန်းကြီးတို့တော့ကိုယ်တိုင်တော့မြင်ဘူးတာမဟုတ်ပါဘူးတာမဝဲလေးတွေဆိုတော့အဲဒီတာမဝဲလေးတွေကိုတော့ဘုန်းကြီးတို့မြင်ဘူးပါဒါပေမဲ့ပြည့်ထဲမှာဝဲတော်ကြီးထိုးပြီးတော့ဘယ်နေရာမှာဖြစ် ဝဲရှိတဲ့အတွက်ကြောင့်အဲ့ဒီနေရာကိုမော်တော်လေးမော်တော်အသေးလေးတွေမသွားရင်နောက်ပြီးတော့သေလေးတွေကြိုးလေးတွေအဲ့ဒါကမဖြတ်ရဲဘာကြောင့်လဲဆိုရင်ဝဲစုပ်ပါဆိုလို့ဘာစုပ်ပါဆိုလို့လဲဝဲကစုပ်ယူလိုက်ပြီဆိုရင်အဲ့ဒီမှာရေကိုကြော်ကြီးထိုးသွားတာအဲ့ဒီမှာရေကိုကြော်ကြီးထိုးပြီးတော့ဒါလည်းတဲနေတာအဲ့ဒီတဲတဲ့အပြင်မှာပန်သွားပြီဆိုရင်ဒီပုဂ္ဂိုလ်ကထွက်လို့မရတော့လေဆိုရင်လည်းထွက်လို့မရတော့တာမန်ဘုန်းကြီးတို့ဒီမှာ မော်တော်လေးတွေကတိုလေးတွေလည်းပဲထွက်လို့မရတော့ဆွဲအားကောင်းလို့ကောင်းတော့ကိုဘလို့မှထွက်မရတော့အဲ့ဒီမှာလေပြီးတော့အောက်ကိုခါလဲဆက်ချသွားပြီးအောက်ကကျန်းနဲ့ဖောက်လိုက်အောက်မှာတခါလဲကြောက်တုံးကြီးချင်းကြောက်တုံးနဲ့ဆုံးလိုက်ဒီလိုမဟုတ်ဘူးစွန့်နေစီရင်ရှော့နေတဲ့ကိုတခါလဲဆက်နှစ်ပလိုက်တဲ့စိတ်ဝဲသဲနေစီရင်သဲနေရဲ့ပြည့်ပြီးသဲနေနဲ့ဖုံးပလိုက်တဲ့ဘယ်တော့မှပြန်မပေါ်နိုင်တော့အဲ့ဒီဝဲဆုပ်ခံရပြီဆိုရင်ဒီပုဂ္ဂိုလ်အပေါ်ကိုပြန်ပေါ်နိုင်မှာဟုတ်မလား မပေါ်နိုင်တော့အခုဟောဒီယဟန်ဟာလည်းပဲဘုန်းကြီးတို့တရားအားထုတ်နေတဲ့မဂ္ဂင်အဖြစ်နဲ့တရားကိုရှင်းပွားနေတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီရူပယတ္တရာနဲ့ဓမ္မယတ္တရာဖွတ်တပါရီဆိုတဲ့ဒီငါးပါးအားလုံးကာမဂုဏ်တရားတွေရဲ့ကာမဂုဏ်ဆိုတဲ့ဝဲရဲ့အဆုတ်ခံရလို့ရှိရင်မဂ္ဂင်ရည်ရည်ရောရောနိုင်ပါလားမရောနိုင်တော့ဝဲအဆုတ်ခံရပြီးတော့ဒုက္ခရောက်တဲ့ပုဂ္ဂိုလ်ကြီးဘုန်းကြီးတို့အများကြီးလေဝဲအဆုတ်ခံရ အသိအာယုံကောင်းကောင်းဆိုရဲအာယုံကောင်းကာမဂုဏ်လေးတွေအသိအာယုံကာမဂုဏ်လေးအတန်အာယုံကာမဂုဏ်လေးအနတ်အာယုံကာမဂုဏ်လေးအနန္တအာယုံကာမဂုဏ်လေးအတွေ့အထိအာယုံကာမဂုဏ်လေးအဲဒီလိုကာမဂုဏ်အာယုံတွေရဲ့အဆုတ်ခံရတဲ့အတွက်ကြောင့်ဒုက္ခဒုက္ခရောက်ပြီးသွားတာဆိုရလို့အလောင်းတော်ဘဝလူတွေအချိန်ကကာလဒုက္ခကိုရလို့လောင်းတော်ဗာရဏတိမင်းရဲ့သားတော်ဖြစ်တယ်ဗာရဏတိမင်းရဲ့သားတော် ဒီပါရမတိမင်းဟာတည်းမိဖုရားကြီးကလည်းအမှန်မှများမိဖုရားကြီးများပြတဲ့အတွက်ကြောင့်သာသမီတွေကလည်းအများကြီးပဲတားကြည့်တဲ့တရားရှိတယ်ဒါသမီးမပါသေးတားကြည့်တဲ့တရားရှိတယ်လားအဲဒီမှာဘုန်းကြီးတို့အလောင်းတော်ပါလေအဲဒီပါရမတိမင်းရဲ့ဓမ္မတမင်းရဲ့သားတော်အငယ်ဆုံးလာဖြစ်တယ်အငယ်ဆုံးလာဖြစ်နေပြီလေလို့လည်းဘုန်းကြီးတို့အလောင်းတော်ဆိုတော့ဉာဏ်ပညာအမှန်တန်ဖြစ်နေတဲ့ပုဂ္ဂိုလ်ပေါ့ အဲ့မှာသူစဉ်းစားတယ်ငါမိဘရဲ့အမွေနှစ်ဖြစ်တယ်ဌိနာစည်းစိမ်ဒီပါရမတိဌိနာစည်းစိမ်ကိုငါဆက်သက်ပြီးတော့ခံစား권စံစားလို့ရပါမလားစဉ်းစားငါရဲ့ဆက်ပါလောင်တော်ကြီးတွေက69ယောက်ရှိတယ်အဲ့တော့69ယောက်ရှိတယ်ဆိုတော့အလှည့်တန်းနဲ့ဆိုရင်တော့ငါလည်းမရမနိုင်ဘူးအဲ့တော့မိဘရဲ့အမွေလေးကိုငါခံစားတတ်ပါမလားစဉ်းစားရတာပြီးတော့အိမ်မှာ ပြည့်စုံကဗုဒ္ဓအရှင်မြတ်တွေသုံးခံကြွတဲ့အခါအဲဒီမှာသုံးခံကြွတဲ့အခါသံဃာလောင်လူလောင်စုကြီးရဲ့ခန္ဓာနဲ့ကြတော့ဘုန်းကြီးတို့အလောင်းတော်ရင်လာနေပြီးတော့ရှင်ပြန်တတိတော်ဆောက်ထားပြရစီဆိုပြီးတော့ခွတ်တောင်းပြီးတော့ဆောက်တယ်တတိတော်မိသားရဲ့အမွေရင်းဖြစ်တဲ့ဒီချင်းနာစည်းစိမ်ကိုတတိတော်ခံစားဖို့ရနိုင်ပါမလားဆောက်တော့အဲဒီမှာ သိသိကဗုဒ္ဓအရှင်မြတ်ကြီးများတဲ့ကအကြီးဆုံးဖြစ်တဲ့သိသိကဗုဒ္ဓအရှင်မြတ်ကြီးကတကားတဲ့သင်ရနိုင်တဲ့ခွန်လမ်းမရှိဘူး။ဒါမှဘုရားရဲ့အမွေလေးကိုခံစားခံစားနိုင်တဲ့ကံမပါဘူး။ဒီလိုဆိုရင်ဒီလိုတော့ဘာတွေလုပ်တင်ပါလဲ။ဘာလုပ်ရပါမလဲ။ဟုတ်တယ်။မင်းလားတကယ်လို့သင်ကဒီဟာစည်းစိမ်ကိုသက်ခံလိုပါတယ်။ဉာဏ်စည်းစိမ်ကိုခံစားလိုတယ်ဆိုရင်သင်ဟာယနေ့ကတော့9ရက်ရောက်လို့ရှိရင် ဟိုတက်ကတူဒီဗာရာဏစီပြည်ကနေပြီးတော့သွားမယ်ဆိုရင်ယူဇနာပေါင်း170ဝေးယူဇနာပေါင်းဘယ်လောက်ဝေးလဲ170ဝေးတက်ကတူပြည်ကိုရောက်အောင်သွားနိုင်ခုနှစ်ရက်အတွင်းဘယ်နှစ်ရက်အတွင်းလဲခုနှစ်ရက်အတွင်းရောက်အောင်သွားနိုင်လို့ရှိရင်သင်ဟာအဲ့ဒီဗာရာဏစီအဲတက်ကတူပြည်ရဲ့ငင်းဖြစ်ကိုရရှိနေတယ်တို့တို့လည်းမြန်မာလမ်းကြီးဟာတော်လန်ကြီးဖြစ်တယ် တောတပြေးကဒီတိုးကြီးကိုဘလူးကြီးကိုတုပ်ပြီးတော့နေတယ်။ဒါကြောင့်အဲ့ဒီဘလူးအန္တရာယ်တွေကိုသင်ရှောင်ကျင်ပြီးတော့ရှောင်ကွင်းသွားနိုင်လို့ရှိရင်လွတ်မြောက်သွားရင်ခုနှစ်ရောက်တဲ့နေရာမှာသင်မသိစေရလိမ့်မယ်။အဲ့ဒီမှာဘလူးတွေကနေပြီးတော့တခါရဲ့အသင်းအာယုကောင်းကောင်းလေးကိုကြားပြီးတော့အသင်းအာယုကမကုန်တဲ့သင်ကိုရှားရောက်နေတယ်။အသင်းအာယုကမကုန်တဲ့သင်ကိုရှားရောက်ကြတယ်။အနတ်အာယုကာမဂုဏ်ရတာအာယုကာမဂုဏ်အတွေ့အထိကာမဂုဏ်များနဲ့ဖြစ်တယ် ဆံရောင်ပြေဆောင်ရလိမ့်မယ်။သင်အဲ့ဒီအာယုကာမဂုဏ်တွေရဲ့ဝဲအစုပ်ကိုမခံရသင်တော့အောင်ရှောင်နိုင်ပြီဆိုရင်သင်ဟာခွန်ရင်းရောက်တဲ့နေရာမှာဖြစ်နေတယ်။ဒီလိုဆိုရင်ဗျာတပည့်တော်ဘလူတွေရဲ့အန္တရာယ်ကကာကွယ်နိုင်ဖို့အတွက်တပည့်တော်ပရိပရိတရားများချင်းရောက်ပြီပါဗျာဆိုပြီးတော့ပရိသင်ပရိကျိုးပရိရေးစသည်ဖြင့်အဲဒီမှာရှားပြီးတော့ပြည့်စည်ကဗုဒ္ဓအရှင်မြတ်ပြရိတရားများကိုပွားထုတ်ဖြစ်ပြီး ပြီးတဲ့အခါကာလကျတော့အရှင်မြတ်များလည်းပြန်ကြွမြင့်မြင့်လေးရေမထိုင်ခုနှစ်ရက်တည်းကိုသွားရမှာရောက်သွားရမှာဆိုတော့အဲဒီမှာပြင်ပြရှိတာလည်းထုတ်ဖို့ပြင်ပြီးသွားမယ်လို့ခရီးသွားမယ်လို့လုပ်မှာငယ်ရုံ၅ဦးပါနေပြီးတော့မင်းသားတယောက်ကျသွားမယ်ကြီးကိုသူတို့မလဲမတော့နိုင်အဲတော့တယောက်ကျမသွားပါဘူးရှင်မင်းသားအန္တရာယ်များလာပါအဲတော့အရှင်မင်းသားရဲ့နောက်ကကျွန်တော်တို့ကလက်ချက်ပြရပြီအရှင်မင်းသားရဲ့အန္တရာယ်တွေကိုအထူးကာကွယ်ပေးလို့လိုပါမဟုတ်ဘူး ဒီလမ်းအကြီးကအန္တရာယ်ကြီးများလို့ဘယ်လိုမှမခေါ်တာမဟုတ်ဘူးဒီကလည်းနေကြုံတွေကလည်းအန္တရာယ်များလို့ခန္ဓာတစ်ပါးလည်းမလွတ်နိုင်ကဲသူတို့လည်းလိုက်တယ်ဆိုတော့ကဲဒီလိုဆိုရင်ငါသွားမဲ့လမ်းကြီးကဒီလိုဘလူးအန္တရာယ်ကြီးရှိတယ်ကျွတ်ပြဘလူးတွေရဲ့အန္တရာယ်ကြီးရှိတယ်တွန်းလမ်းကြီးကလည်းလို့သွားရခုနှစ်ရက်နဲ့ရောက်သွားရလမ်းမှာဒီကြက်ကြက်တွေမဖြစ်ဘူးဒါကြောင့်ဒီဘလူးတွေကနေပြီးတော့မျိုးမျိုးမိမိတို့ကိုတခါလဲ ဖန်ဆာကြတယ်အဲ့ဒီဖန်ဆာမှုကိုတော့ရှောင်ပါမယ်ဒါကျွန်တော်တို့တွေလိုက်ပါတယ်ကျွန်တော်တို့လည်းပဲရှောင်ပါမယ်ပေါ့အဲ့ဒါနဲ့တခါလေငယ်ကြောင်9ယောက်ကနေပြီးတော့မင်းသားတော့ကနေလိုက်ကြတဲ့အခါပထမဦးဆုံးအဲ့ဒီမှာအင်းအာယုတွေလည်းခွန်ကြီးတို့ဒီမှာပြတ်သားရတာပေါ့လေအဆင်းတွေလည်းပြတာဆိုတော့အဆင်းအလှပါကြီးပြတယ်ဆိုတော့ဘာကြီးပြမလဲမသိဘူးဟင်မော်ဒယ်တွေလို့ရှောက်ပြတာပါပြတာ ခွန်ကြီးမကြည့်ဘူးတော့ပြောပြတာမင်းကဒါကိုကိုယ့်ရဲ့ကံတာကိုအနှပြပြမယ်ဆိုရင်ဒါပဲရှိတော့တာဖြစ်နေတယ်ပြောတာဒါရှိခဲ့ကြတာအသင်းနဲ့ခံစားရတယ်ဆိုတော့ဒီလာတဲ့မင်းသားနဲ့တကွာသူ့ရဲ့ငယ်ချင်းလေးကိုဒီခါနဲ့အလှပါပြတာဒီလိုနဲ့သူ့ရဲ့သူ့ရဲ့အသင်းတော်ကိုလည်းခံစားရခါကြတာမင်းသားကသိရတာဘသူတွေဘသူတွေဆိုတာသိတယ်ဒါတော်လာကြီးဒီမှာရွာမကြီးမျိုးမရှိဘူးအဲ့ဒါနဲ့ကဘသူတွေ မိမိတို့ကိုသင်အာရုံနဲ့ဖန်ဆားတာပဲဆိုပြီးတော့ပြတ်သွားတဲ့ပုဂ္ဂိုလ်သူကြီးရှိခရီးဆက်ဖို့ပြန်တော့ငယ်တော်တယောက်ကအဲ့ဒီမှာဒီအသင်းအာရုံတွေပေါ်မှာစံနေပြီးတော့အဲ့ဒီမှာအသင်းအာရုံတွေကစုပ်ယူနေပြီဘလူရဲ့အဲ့ဒါလည်းကနောက်တစ်ခါတဲ့တုံတိုင်းတုံတိုင်းနဲ့ပြန်ရတော့ဟဲ့ပါအဲ့ဒါလားဒါဘလူရဲ့မင်းအတလည်းကျူးလိုက်တယ်မင်းစားလိုက်တယ်လို့ဟုတ်ပါဘူးမလားပြန်လာပြီခီးကဝေးတော့ကျွန်တော်မှလည်းပဲဒီခါ ဒူးတွေလည်းနာလာပြီးပေါင်နေနဲ့နာလာပြီးတော့အဲ့တော့ခဏလေးနားဆိုရရတယ်နောက်ကကျွန်တော်တို့အမိလိုက်ခဲ့ပါမယ်ကဲကျွန်တော်တော့ပြောပြတယ်အနေနဲ့တော့ဟိုကခုနှစ်ရက်တွင်းကိုရောက်သွားမှဆိုတော့သူ့ကိုတောက်ပေါ်နေလို့ဖြစ်ပါလားမဖြစ်ဘူးအကုန်လုံးကျင့်ကြပြီးသားဆိုတော့ပြင်နေရပြီတော့ဆိုပြီးတော့မင်းသားကဆက်သွားတဲ့ကနောက်ကလည်းကျိုးလေးရကြံရတဲ့အဲ့ဒီမှာအသင်းအာရုံပေါ်မှာစက်ညစ်နေတဲ့ ဒီငေကျော်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ဘလူတွေကဒီအဆင့်အာရုံနဲ့သူ့ကိုဖန်ဆားပြီးတော့ဝဲတုပ်ယူလိုက်တယ်လို့ပဲတခါနဲ့သူ့ကိုဖန်ဆားပြီးအာလုံးစားပါပဲလေ။အဲဒီမှာသူ့စားတော့ပြီးပြီဆိုတဲ့ကဝဲတုပ်ခံရပြီပထမအဆင်းနဲ့တုပ်ယူလိုက်တယ်။ရူပါယုံနဲ့တုပ်ယူလိုက်တယ်။ဘာနဲ့တုပ်ယူလိုက်တာလဲ။အေးငါးရာယုံကာမဂုဏ်တွေကတခါနဲ့ရူပါယုံနဲ့တုပ်ယူလိုက်တယ်။ရူပါယုံဝဲတာတုပ်ယူလိုက်တယ်။အဲဒါနဲ့စိတ်ကြီးဖြတ်ပြီဆိုတဲ့ခါကလာကြတော့ရှေ့ကြတော့ ခွန်ကြီးတို့ပါတယ်စိတ်ရှိုးကြီးတို့ပေါ့ဗျာဆိုကြသေးတယ်အဲ့ဒီမှာဆိုတဲ့ပွဲကြီးတွေ့ကြရောအဲ့ဒီမှာတွေ့တဲ့အခါကလည်းကြတော့မင်းသားကအဲ့ကောင်ကြီးဒါလူတွေမဟုတ်ဘူးနော်ဘလူတွေသတိပေးပါဒီပြည့်တဲ့ကကဏ္ဍကြတော့ဒီအတ္တအာယုကိုတက်ဆုံးနေတဲ့ပုဂ္ဂိုလ်အဲဒီမှာအတ္တအာယုကံဘုံကိုတက်ဆုံးနေတဲ့ပုဂ္ဂိုလ်ဟာအဲဒီအတ္တအာယုရဲ့ဆွဲဆောင်တဲ့ဓာတ်ကိုသူမကြုံနိုင်တော့ အဲဒီမှာနောက်ကနေပြီးတော့တုံလေးတုံလေးသူလုပ်နေကြတယ်။ဘုရားမင်းသားသွားရသူပြောတယ်သူကတုံလေးတုံလေးနဲ့ဒီနေရာဖြစ်တာနားပြရစီ။နောက်ကနေအမိလိုက်ခဲ့ပါမယ်ဆိုတော့ဘုရားမင်းသားကတဲ့မင်းနာရင်နဲ့နာရီဖြစ်ဘုရားရှိဆက်ပြီးသွားမယ်နောက်ကပြောင်းလိုက်ဖြစ်သွား။အဲဒီမှာလည်းဘုရားအတန်အာရုံနဲ့စုပ်ယူလိုက်တဲ့အတွက်အဲဒီမှာငယ်တော်တယောက်လည်းအဲဒီမှာခါးစားထားလိုက်ရတယ်။နောက်၅ယောက်ပါတော့ဘယ်နှယောက်ကြံသေးလဲ။၃ယောက်ကြံသေးတယ် အဲဒီကနေဒီစိတ်ခရီးဖြစ်တဲ့ခက္ကလကြတော့ခန္ဓာရဲ့အနတ်မှာဖြာရောက်အနတ်နဲ့ဖြာရောက်လို့ဆိုတော့ဘယ်လိုဖြာရောက်မှမသိဘူးအနတ်ဘုန်းကြီးတော်ဟိုမှာတရားနိုင်ငံတွေမှာလေချုပ်ပြမောကြီးတွေအကြီးကြီးတွေဆိုတော့အဲ့ဒီမှာဒီရင်မွေးရောင်းတဲ့ဌာနတွေဆိုင်ကားကြီးတွေဆိုရင်လေဘုန်းကြီးတို့ဒီဓမ္မရုံကြီးတွေလည်းတော့မကပါဘူးကြည့်ပါလားအမှန်တန်ကြီးတာ ဒီနိုင်ငံအသီးသီးကနေပြီးတော့ဒီမှာလည်းပစ္စည်းတွေတင်ထားလာဆိုတော့မျိုးစုံဝင်သွားတာနဲ့တကယ်တည်းအဲ့ဒီပဲရောက်ပြီဆိုရင်မှုကျိုင်းရတာခဏတယ်ရမွေးနဲ့မွေးလာထောင်းတာအဲ့ဒီမှာဝင်သွားတဲ့ပုဂ္ဂိုလ်တွေကလည်းအကုန်လုံးရင်းနှီးလက်တဲ့အဲ့ဒီမှာရမွေးမလင်းကိုယူပြီးတော့သွတ်ဒီခန္ဓာကိုသွတ်သွတ်ပြီးတော့အနံ့ကိုအဲ့ဒီမှာကိုလက်တဲ့တဲ့ဟာကိုခါလဲသွားပြီးတော့ဝေကြတာအခုဒီမှာလည်းခန္ဓာရုံနဲ့ခြာရောင်ခန္ဓာရုံနဲ့ဆွဲဆောင်လိုက်တဲ့အခါကျတော့အဲ့ဒီခန္ဓာရုံကိုနှစ်သက်တဲ့ဇတ်သွန်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာကြံရတဲ့ အဲဆရာကြီးတွေကကလည်းကြတော့လူလူမင်းသားကတော့ပါနှစ်ယောက်နဲ့ရှစ်ဆက်သွားတယ်။အေးနံပါတ်3ဖြစ်တဲ့ပုဂ္ဂိုလ်မှာလည်းခန္ဓာရုပ်ဒီဟုလို့ဝဲအသုတ်ခံရ။ဘာဝဲသုတ်ခံရလဲ။ဒီခန္ဓာရုပ်ဝဲသုတ်ခံရပြန်။အဲဒီကနေပြီးတော့ဆက်လက်ပါနှစ်ယောက်နဲ့ပြန်တဲ့ခါကျတော့ဩရတာရော။ရတာရောဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဗျာ။သာတော့ခံရရှိမှာပေါ့။သာတော့ခံရရှိ အဲ့တော့ဇာတ်သောဆိုင်ကြီးတွေဆိုတော့ခုခွန်ကြီးတို့ဒီမှာရန်ကုန်မြို့ထဲမှာရှိတဲ့ဇာတ်သောဆိုင်ကြီးတွေဆိုတော့ခွန်ကြီးဘယ်မှမရောက်ဘူးတော့မသိဘူးအဲ့မှာတက်ကြီးရိုးကိုခွန်ကြီးရောက်ဘူးလေတက်ကြီးရိုးရောက်တဲ့ခါကလာကြတော့တက်ကြီးရိုးကုန်းတော်ပေါ်ဒီပါရင်မှာဆိုင်နေခုခက်မှာတော့ခွန်ကြီးမရောက်ဘူးရှင်းတော့ရောက်ဘူးအဲ့တော့တရားတွေကြီးသွားတဲ့အခါမှာဘယ်မှာသွားပြီးတော့တွေ့တယ်ဆိုတော့ကင်မောင်းသက္ကံအဲ့ဒီကင်မောင်းသက္ကံကဘုရားကားပေါ်ဆင်းပြီးဆိုတာ ਨੇ သာတော်ဆိုင်ကြီး နောက်ဟိုအထက်တက်သွားတဲ့အခါကျတော့ရေမြောက်ကြီးသခံဆိုတာကိုမျိုးတွေ့ရတယ်။အဲ့ဒီမှာလည်းစမ်းတော့ခံရည်တွေအဲ့ဒီမှာရှိတယ်။ခင်းကျူရတဲ့ပုဂ္ဂိုလ်တွေအဲ့ကျူတဲ့ပုဂ္ဂိုလ်တွေကလည်းခါတယ်။အတီပေါင်းတယ်။ရှင်ဗျာရှင်ဗျာခုမှရောက်လာတာအရင်တစ်ခေါက်တုန်းကတော့ဖြည့်သက်တွေပါပြီးတာ။ကိုတွေ့နေလာမေးလို့ခဏရည်လားကိုသိတာလားကိုကတော့သဝေသဝါဖြစ်တယ်။တကယ်အတီပေါင်းတယ်လာပြီးတော့ ခေါ်ပြီးတော့မေးတာအရှင်ဘုရားဒါလည်းဒီဘာလို့ဘာလို့သုံးထားလဲဘာညာတော့ဩအခုလည်းပဲဒီမှာရတ္တယုံရဲ့ဘုမှာဆွဲဆောင်နေတဲ့ခါကျဒီလိုသာတော့ဆိုင်တယ်လို့ရှိရတယ်အဲတော့သာတော့ဆိုင်တယ်မှာရှိကအဲ့ဒီတွေကနေပြီးတော့လာပြီးကြိုကြကြည့်ကြတော့ယတ္တတဏ္ဍဒီယတ္တယုံကိုကန့်ညစ်နေတဲ့ပုဂ္ဂိုလ်ဟာလည်းအဲ့ဒီမှာယတ္တယုံဝဲအဆုတ်ခံရတာ အဲ့ဒီကနေပေါ်နိုင်ကြအောင်အဲ့ဒီမှာကြံရက်တွေဝဲစုခံရကြ။နောက်အဲ့ဒီကနေဆက်လက်ပြီးတော့သွားရတဲ့အခါကျတော့နောက်ကခဏယောက်ကြံတော့တယ်။တယောက်ပဲကြံတော့တယ်။အဲ့ဒီတယောက်ပဲကြံဒီတယောက်ကလည်းတွေ့ရဲ့ရှင်သခင်နောက်ကလည်းအမိလိုက်။အော်ရှေ့ရောက်တဲ့အခါကျတော့ဘုဒ္ဓဘာယ။အဲ့ဒီဘုဒ္ဓဘာယအတွေ့အထိနဲ့တခါလေဟိုရောက်တဲ့အခါကျတော့ခဏနာပါအောင်ပန်းကြီးခြေပါအောင်ပါများ။အဲ့လိုနေမှာပေါ့။ဘုရားဒီလိုပြောရတာ။အဲ့တော့ အဲ့လိုနဲ့ဒီအတွေ့အထိနဲ့ဒီပုဂ္ဂိုလ်တယောက်ကလည်းကြံရတဲ့အခါကျနောက်ဆုံးမင်းသားတစ်ပါးလည်းကြံရတာဘယ်သူပဲကြံရတော့လဲကဲဟိုငါဥဟာဘုန်းကြီးတို့ယောဂီများငါးပါးအာယုကာမဘုံဝဲအသုတ်ခံရဘာဝဲအသုတ်ခံရကာမဂုဏ်ဝဲသုတ်ခံရတာရူပါယုပါရယုခန္ဓာယုရာပါယုပဋ္ဌဘာယုဆိုတဲ့ဝဲသုတ်ခံရတာ အဲ့တော့ဒီဝင်အထုတ်ခံရပြီဆိုတဲ့ကောဒီပုဂ္ဂိုလ်ကြီးအကုန်လုံးပဲဘလူရဲ့အစာကြီးဖြစ်သွားတာပဲအဲ့ဒီပုဂ္ဂိုလ်ကြီးဟိုမှာဝဲထုတ်သွားပြီဆိုတော့ပြစ်တုံးကြီးခင်းကရည်ရည်ရည်ရုံမျောနိုင်သေးရလားမမျောနိုင်တော့သမုဒ္ဒရာကြီးအောင်ရောက်ပါမလားဒီအဲ့လိုဝဲထုတ်ခံရတဲ့ပုဂ္ဂိုလ်ကြီးဟာလည်းအခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ခုဒီမှာယလန်းတော်များတရားအားထုတ်နေတဲ့ယောဂီများဒီရူပါယဝေသတာယဝေကန္နာယဝရတာယဆိုတဲ့ဒီဝဲ ခွင့်ရလို့သုခံရတဲ့စိတ်ဓာတ်မှာရောက်နေပြီးတော့မျက်စိစက်ကုတ်တွေမထင်သိမ်းနိုင်အစင်းအာရုံဆိုတဲ့ဝဲကမတုံ့နိုင်ဘူးလားအေးဒီမှာအတန်စတာရုံတွေဘုန်းကြီးတို့ယောဂီများအဲ့ဒီနာအာရုံတွေကိုမိမိတို့ကမထင်သိမ်းနိုင်လေမရှိမှတ်နိုင်လေဒီမိတ်အပြည့်ညအနေအားဖြင့်တကယ်တတိဥသိတဲ့စိတ်ကလေးနဲ့ကြားရင်ကြားရဲ့အတန်လေးပေါ်မှာမရှိမှတ်နိုင်လေလို့ရှိရင် အဲ့ဒီအတန်အာယုန်လေးကိုတော့ဝဲအဆုံးမခံရဘူးလားခံရတယ်ဒီအတန်လေးကိုကြားလိုက်ပြီဆိုရင်အဲ့ဒီအတန်ကြားလာတယ်ချစ်ခြင်းအဲ့ဒီအတန်ရှင်ဟာဘယ်ဟာပါလဲဆိုတာချစ်ခြင်းအတန်ရှင်မတွေ့ရင်ချင်းရှားနေပြီတဲ့ဒီလိုအဲ့ဒီရှားပြီးတွေ့ပြီဆိုရင်လည်းအဲ့ဒီအတန်ရှင်ပေါ်မှာသွားပြီးညစ်နေနေတယ်အဲ့ဒါပါသုခနာကျေရှင်ရဲ့ကျေရှင်ရဲ့ဖြစ်နိုင်လေလား ဒီလာတော့ကတော့ဒိဋ္ဌာကိုတရားရှင်းဖို့လာတာပဋိက္ခာအားထုတ်ဖို့လာတာပဲအခုကြတော့ဝဲဒုက္ခရောက်ကဲအချင်းအာယုလေးကဆုတ်လိုက်လို့ရှိမရှိမိုက်တာရှိတယ်အတန်အာယုလေးကဆုတ်ယူလိုက်လို့မရှိမနိုင်တာရှိတယ်အနတ်အာယုလေးကဆုတ်ယူလို့မရှိမနိုင်တာရှိတယ်ရတ္တယကဆုတ်ယူလို့မရှိမနိုင်တာလည်းရှိတယ်အဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်မဲ့ရည်ရင်ရောမရောနိုင်လားမရောနိုင်ဘူးလားလုံးဝမရောနိုင်တော့ဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဒီဒီမှာ ရသော်ရရှိဘုရားမြတ်ကြီးကဒီတတုံးကြီးဒီအဖြစ်ဖြစ်ချက်တွေကတစ်ခုခုပေါ့မြင့်နေဆိုရင်ဥပမာအပြင်အခုဝဲဆုပ်ခံရရပြီဆိုရင်ဒီတတုံးကြီးဟာရှင်းတာကြီးရောမမျောနိုင်တော့တဲ့သမုဒ္ဒရာမရောက်နိုင်လို့တင်လို့ဟာလေဟောလို့ငါးရာအာယုကာမဂုဏ်ဆိုတဲ့ဝဲအဆုတ်ခံလိုက်ရလို့ရှိရင်မဲ့ခင်ဆိုတဲ့အဖြစ်တရားတွေမဖြစ်နိုင်တော့မဖြစ်နိုင်တော့တဲ့အတွက်မဲ့ခင်ရေရောရောနိုင်ပါမလား မမျောနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ဆိုတာရောက်နိုင်ပါမလားကဲမရောက်နိုင်တော့ဘူးပြစ်ဆိုလိုက်အာယုံ၅ပါးတတ်နေညာမတ္တဝေသုတ်တိအာယုံ၅ပါးတတ်နေညာမတ္တဝေသုတ်တိသု န်းကြီးတို့ယောဂီများဝဲစုံခံရအောင်သူတတိဥသိတဲ့စိတ်ကလေးနဲ့ပေါ်လာတဲ့အာရုံလေးတွေကိုတတိကပြီးရှုမှတ်ဖို့မလိုအပ်ဘူးလားအဲဒီလိုရှုမှတ်တဲ့အခါမှာလည်းမျက်စိစကုံလေးလေးထူထင်မို့လားသောတေလေးလေးထူထင်မို့လားကာမေလေးလေးထူထင်မို့လားအကုန်လုံးကိုဒီဝင်ကလေးစသည်ဖြင့်အင်္ဂရီလေးကိုဦးကြီးတို့ရှင်းသိမ်းသွားမယ်ဆိုရင်ဒီဝဲစုပ်ခြင်းကမလွတ်မြောက်နိုင်ဘူးလား ဝဲဆုတ်ခြင်းကလွတ်မြောက်သွားပြီဆိုရင်ဟောမဲ့ဒီရေရင်ရောမျောသွားရင်နောက်ဆုံးဒီလိုသမုဒ္ဒရာနဲ့တူတဲ့နိဗ္ဗာန်ရှိအောင်မရောက်နိုင်ဘူးလားနော်။ရောက်နိုင်ပြီအဲ့ဒီဝဲလေးသုံးခံရအောင်သတိထားဖို့လိုတယ်။တရားအားထုတ်ဖို့တာကတရားကိုရိုးသေးသေးရှင်းနေ။တခြားအာယုတွေကိုဘာတစ်ခုမှကိုယ်ထဲမှာရောက်ရတာ။ဘာအာယုမှကိုယ်စီမှာဝင်မခံကိုယ်ရှိမှနေတဲ့တရားအာယုပေါ်မှာပဲကိုယ်စိတ်ကလေးကိုစိုက်ကြတယ်ကိုယ်စိတ်ကလေးကိုအဲ့ဒီပေါ်မှာပဲပို့ထားတယ်။အဲ့လိုလုပ်ရတာ။ နောက်တစ်ခါဘုန်းကြီးတို့အပြည့်စစ်ခြင်းမှာခုနှစ်ချက်ပြီးသွားပြီနော်နံပါတ်7ကပါတယ်လေအတွင်းပုတ်ဆွေးတာကောနုကောဘေကုအန္တောပုတိကဘာဝောဗန္တိဗန္တိဘုဒ္ဓနေဝသုံးရတောက်ပါတော်မူ၏သောမြတ်စွာဘုရားအန္တောပုတိဘာဝောအတွင်း၌ပုတ်ဆွေးခြင်းဟူသည်ကောနုကောဘေပါခြင်းမြတ်စွာဘုရားမြတ်စွာဘုရားအတွင်းပုတ်ဆွေးတယ်အတွင်းဆွေးပုတ်တယ် အားလေဘာကိုခေါ်ပါလဲလို့မြတ်စွာဘုရားလျှောက်တယ်ဒီကမ္မဘုရားရှင်ကိုရောမြတ်ကြီးကဣဒာဘေကုဧကေသောဒုတိလောဟောတိဣဒာဤသာသနာတော်၌ဧကေသောချိုသောဘေကုယဟန်တိဘေကုယဟန်တိဒုတိလောသီလမရှိသည်ဝါကိုခြင်းတရားမရှိသည်ပပဓမ္မောယုတ်မှန်သောအကျင့်ရှိသည်အတုစီကိုလုံးသိတို့ခြင်းအကျင့်ရှိသည် သေကတရသေကတရသမနာသမသာရောယုံမှရှိဖြင့်ကျွေးတော့အတော်ကိုခြင်းတရားရှိသည်ပฏิပန္နဓမ္မတော်ဖုံးလွှမ်းအတော်မကောင်းမှုရှိသည်မကောင်းမှုတွေရှိပြီးတော့ကုန်ွယ်နေတယ်ပဋိစ္စနာဓမ္မတော်ဖုံးလွှမ်းအတော်မကောင်းမှုရှိသည်အတ္တမနောယဟံမောပါဝေတိသမဏပတိညောယဟံဝေါကံဤသည် ။ဒါကြောင့်သာရိမြတ်သောအကျင့်ကိုမကျင့်ပါပဲလေ။ယမသာရိမြတ်သောအကျင့်ကိုကျင့်ကြံအားထုတ်ရနေသည်ဟုဝန်ခံပြောဆိုရနေသည်။အတော်ပုတိအတွင်း၌ပုတ်သွေးသည်အဝတ္တတော်ရာဂဖြင့်ဆွဆိုသည်။ကတ္တမုဇာတော်ကတ္တမုဇာကာကတ္တမုဇာတော်ဖြစ်တော်ရာဂသာတော်ကိလေသာတိဟုသောအမှိုက်ရှိသည်။ဟောတိဖြစ်ပါ၏။ဒေဂုယံ အယံဒီကဲ့သို့သောသီလပစ္စည်းခြင်းကိုအန္တပုတိဘာဝအတွင်းကပုံနေတယ်အတွင်းပုံသွင်းနေတဲ့ပုဂ္ဂိုလ်ဟူ၍မြတ်စွာဘုရားရှင်ဘုန်းတော်တရင်ကိုတော်မြတ်ကြီးတွေဩဇတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီ။ဘုရားတော်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဒီလိုမျိုးမှသီလမရှိပါဘဲနဲ့သီလရှိခြင်းဟာကောင်းတယ်။တမာတိမရှိပါဘဲနဲ့တမာတိရှိဟန်ဆောင်နေတဲ့ပုဂ္ဂိုလ် ဝိပဿနာပညာတွေမရှိပါဘူးလေဝိပဿနာပညာတွေရှိနေပြီလို့ပြောဆိုနေတဲ့ပုဂ္ဂိုလ်မိမိမှာမေပညာဘုပညာတွေမရှိပါဘူးလေမိမိဟာမေပညာဘုပညာတွေရနေပြီမိမိဟာသောတာပန်ဖြစ်ပြီမိမိဟာသဗ္ဗရာဂဖြစ်ပြီနာဂဖြစ်ပြီယဟန္တာဖြစ်ပြီလို့မိမိမှာမရှိတဲ့တရားတွေကိုရှိနေအားဖြင့်လူတွေထင်ကြီးပြီးတော့လာအောင်ပြောဆိုပြီးတော့နေထိုင်တဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ဟာပုံဆွေအတွင်းပုံဆွေနေတဲ့ပုဂ္ဂိုလ်ခေါ်တယ် မိမိမှာကိုယ်ကျင့်တရားတွေဖြစ်နေတယ်ဒါပေမဲ့လူရှိသူရှိကြတော့ကိုယ်ကျင့်သီလကောင်းလို့လို့ဘာလို့လို့ဟန်ဆောင်နေတဲ့ပုဂ္ဂိုလ်အခုမိမိမှာသီလမရှိဘူးသီလမပြည့်စုံသီလမပြည့်စုံတဲ့ပုဂ္ဂိုလ်ကိုသီလရှိခြင်းဟာကောင်းတယ်ဒါအတွင်းပုဂ္ဂိုလ်နေတဲ့ပုဂ္ဂိုလ်အတွင်းကဆက်ပုဂ္ဂိုလ်နေတဲ့ပုဂ္ဂိုလ်ဒါမိမိကိုယ်ကျင့်တရားတွေဖြစ်နေတယ်ကိုယ်ကျင့်တရားဖြစ်နေတဲ့ပုဂ္ဂိုလ်ဟာဟောမိမိမှာကိုယ်ကျင့်တရားကောင်းတဲ့ပုဂ္ဂိုလ် သူတော်ရောမသူတော်ကနေသူတော်ရောဆောင်းနေအဲ့လိုပုဂ္ဂိုလ်ကြီးဟာအတွင်းပါဖြစ်နေတာလေဖုတ်ခွေးနေတဲ့ပုဂ္ဂိုလ်ဘာမှဒီလားမရှိဘဲနဲ့ဒီလားရှိတရားဓမ္မရည်ပညာရည်မရှိဘဲနဲ့ရှိတရားတရားရည်အာမထုတ်ဘဲနဲ့အာထုတ်ရည်တရားရောတချို့ကတချို့ကလည်းပရိသေလည်းပဲပတ်ပရိသေလည်းပဲပတ်ပရိသေများကြီးပရိညာကြီးနဲ့ပရိသေတဲ့ပုဂ္ဂိုလ်တွေတွေ့ဘူးလား ပရိညာကြီးနဲ့ဘုန်းကြီးကိုဘုန်းကြီးမှာသုတနာရိတ်တာနေတော့မှာပေါ့အဲဒီမှာယောဂီတယောက်ကဘုန်းကြီးချောင်းတယ်ဆိုတော့ဘုန်းကြီးနဲ့တကားပြောဘုန်းကြီးတော့ကတ်လာတယ်ဘုန်းကြီးကယောဂီနဲ့ဘုန်းကြီးတို့အဆောင်မှာတောင်းရှိတဲ့ပုဂ္ဂိုလ်ဆိုတာအကြောင်းမဲ့တဲ့စကားမပြောအောင်အဲ့လိုစကားမပြောအောင်ဘာလို့လဲဆိုတော့ယောဂီကစကားပြောပြီးကတ်ပေါင်းပြီးတော့အဆောင်ကိုနေတယ်အဆောင်ကိုကိုနေတယ်အဲအဆောင်တောင်းရှိတဲ့ပုဂ္ဂိုလ်ကိုကတ်ကတ်ပေါင်းတယ် ကပ်ပေါင်းပေါင်းပြီးချောင်းဖို့အဲ့လိုနေတဲ့လုံးလို့အဲ့မှာဘုန်းကြီးတို့ကဒါမပြောရဘူးသူတို့လည်းမရောတော့ရဘူးအဲ့ဒါဒီတခါကြီးကသိပြီဘုန်းကြီးစီကိုရောတော့ရဘုန်းကြီးကလည်းမအားယောဂီကြီးသွားရတာကတမျိုးဆရာတော်ဘုရားရဲ့ဘုရားဥစ္စာတွေကဘုန်းကြီးဆောက်ရှောက်နေတာဆရာတော်ဘုရားရဲ့သစ္စာသမဏဥပဒကဆိုတာဆရာတော်ဘုရားရဲ့ဆောင်ရွက်เสียရှိတာတွေကိုဘုန်းကြီးဆောင်ရွက်ပေးနေတာရှင်မအားဘုန်းကြီးကြောက်ကြလာတဲ့ခဏဘုန်းကြီးနေတဲ့ခံနေတဲ့ပြန်လာတဲ့ခဏအဲ့ဒီလိုကိုအဲ့တော့ဒီကနေ့ရှောင်း ဘုန်းကြီးပြန်ရောက်တဲ့အချိန်မှာတခါတည်းသူရုပ်ဝင်လာပြီးတခါကြီးဘာကိစ္စလဲလျှောက်ထားကြရသည်ရှိလို့ပါဗျာလျှောက်ပါလျှောက်တော့အဲဒီမှာဒီဂုံတော်လေးပွားတာကိုစပ်ပြီးတော့သူကတနေ့တနေ့ကိုဂုံတော်ပေါင်းဘယ်လောက်ပွားတယ်ဆိုတာတော့ပြောတာအာငါတို့ကဂုံတော်လေးတရားရှိတယ်တရားရှိတယ်လို့ပွားဖို့တော့မနေကြတာဒီလိုပွားနေမှတည်းကသူကငတ်ကြိုက်သွားလို့ခက်တယ်သူကဂုံတော်ပေါင်းသိချီပွားနေတယ်ဆိုတော့တော်တော်ဟုတ်တာပါလားကိုတော်သူဖြင့်ကြည့်လို့ဖြစ်သွားတယ် ဒါနဲ့ဘုန်းကြီးကခါကြီးရဲ့တရားစစ်ပါပွားတယ်ခမဂုံတော်ကြီးခါတဲ့တိတ်ချီပွားတယ်ဆိုတော့ခါကြီးဘယ်လိုပွားလဲဘာတွေလုပ်နေလဲဘယ်လိုအာဆင်ပြရတယ်ဘာခက်တာပါလဲအဲ့မှာသူအင်းကြီးကျယ်ကြီးဖြုတ်ပြီးတော့ခါတယ်လေရင်းကပတိတွေ၄၅၆ပုံလေရင်းကပတိတွေ၄၅၆ပုံဖြုတ်လိုက် ပရိသင်းအား၆ခုကိုဖြုတ်ပြီးတဲ့အခါကလည်းကြတော့ဟိုပရိကောင်းနေရာလေးကနေတော့နှစ်ဖက်တလူကန်ထားတယ်ဘုန်းကြီးကကန်တယ်သူတို့လေးကန်တယ်ကန်ထားပြီးတော့အရှင်ဘုရားကအရဟံကိုဆွတ်ချလိုက်တယ်တဝဲအဲ့ဒီမှာပရိငါးခုပဲထားပါစဉ်းစားကြည့်တော့နော်ပရိငါးခုကိုဆွတ်ချတယ်တော့အရဟံဆိုပြီးတော့တဝဲကြောင့်ဆွတ်ချတယ် နောက်တစ်ခါအာရကံဆိုတာမခံရွတ်လိုက်တာလည်းဒီခါလည်းသတိငါးဘောအကုန်အာတကယ်တော့အဲ့လိုကွာဆိုမှကိုညာဩတရားကြီးရတယ်တရားကြီးအဲ့လိုကွာလို့သတိကွာတယ်ရုပ်ကမသိကွာနိုင်ကြဗျာဘုန်းကြီးကပြန်ပြောတော့ဘုန်းကြီးကမသိကွာနိုင်ကြဗျာဆိုတော့ရှင်ပြားဘယ်လိုကွာမှာဘုန်းကြီးကပြေးခင်ဗျားအဲ့ရပြေးခင်ဗျားပရိသေပြေးဘုန်းကြီးအဲ့မှာလက်ကိုလက်လက်ထောင်ပြီးတော့လက်လက်ဆောက်လိုက် စွတ်ပြီးတော့ကိုကြီးကအာရဏကိုရမ်းချရတဲ့အခါခမရကတဝက်သွားတာသူကအပပေါင်းများကြီးပြောလိုက်တယ်သူအဲ့တော့ကိုကြီးကအများကြီးဝတ်နိုင်တယ်လို့ပြောတာဒါကြောင့်တချို့ကလည်းပဲကိုတော်ကြီးဘလို့ပွားတယ်ဘွားပွားတယ်လူချင်းချင်းမကြည့်ရအောင်တချို့လူချင်းမကြည့်တယ်လို့ချင်းကြည့်တာကိုကိုချင်းကြည့်တာသူကဘလို့ပွားနေတဲ့ပုဂ္ဂိုလ်တမထတွေဘလို့ပွားနေတယ်ဘလို့လုပ်နေတယ်တို့ဒီမှာလည်းတရားနဲ့ဒီတိုင်းပါပဲတချို့က အဲတရားလဲဆိုတာအထုတာမဟုတ်ဘူးဒိဋ္ဌာကိုတော့ခံလာသွားတယ်သူကဆယ်စခန်းသူရောက်ပြီဟိုဆယ်စခန်းသူရောက်ပြီမတင်မပေးဘူးလားဘယ်ကတရားပွင့်တော့မှာဟာဒီဟာကိုပဲလှုပ်လှုပ်ပြီးတော့တခါလဲဟိုမှာလက်ပြီးတော့အကြောင်းပြမှာလားအကြောင်းပြတာဆက်တွယ်ဘယ်မှာစကားပွင့်တော့မှာပြင်ပြရအောင်နောက်ကျကုန်လိမ့်မယ်ပိုရောက်တယ်လည်းဘာမှမဟုတ်ဘူးတရားလဲတရားပြန်လာပြန်ဖြစ်ပြန်လာကြတာကဲဘာလို့ပြန်လာလဲနေရာလူပြန်ဖြစ်ပြန်လာကြတာ ဒါပဲဟုတ်တယ်တခါသွားသူ့ပွဲနဲ့တခါနေရာလူကြပြန်နေအုပ်စုဖွဲ့ရပြန်နေတယောက်တယောက်သုံးစားသွားကိုယ်ဆောင်တိုက်ပြန်နေဖြစ်ကြတယ်ဖြစ်ကြတယ်ကဲဘာမှမဟုတ်ခဲ့တဲ့တခါလည်းမဟုတ်တာကိုယ်ကိုတရားလို့လုပ်နေတယ်ဘောလူထင်ကြီးအောင်အဲ့လိုလူထင်ကြီးအောင်ဘာမှမဟုတ်ပဲနဲ့အထင်ကြီးအောင်လုပ်နေတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ကသီလမရှိပဲနဲ့သီလရှိခြင်းအဆောင်၊သမာဓိမရှိပဲနဲ့သမာဓိရှိခြင်းအဆောင်၊ပညာမရှိပဲနဲ့ပညာရှိခြင်းအဆောင်နေတဲ့ပုဂ္ဂိုလ်ဟာ အတွင်းသန့်ရှင်းတာကပုတ်ဆွေးနေတာအတွင်းပုတ်ဆွေးနေတာဟုတ်ဘုရားတို့ပြောနေတာဒါနဲ့စပြီးတော့ဘုရားတို့ရှိတော်ပရိသတ်ဆိုတဲ့ဘုရားတို့သက္ကတကျမ်းစာလေးထဲမှာပုံဝတ္ထုလေးတစ်ခုအဲ့ဒီမှာပုံဝတ္ထုလေးတစ်ခုကိုဘုရားတို့လည်းဖတ်ပြပါအဲ့ဒီပုံဝတ္ထုလေးထဲမှာဒီတနေ့ရမှာတောတောတစ်ခုထဲမှာဘုရားတို့ကြောင်ကူတော်ပေါ့ကြောင်ကူတော်ရောက်ဆောင်းနေတဲ့ကြောင် သူကတခါလေကျွတ်တည်သွားရလာရလမ်းလမ်းပေးပါသူကခြေတော်နှချောင်းဆောက်ထောက်ပြီးတော့တခါလေကိုလေးကိုမမထားလက်ကလေးတစ်ဖက်ကိုတခါလေလက်အုပ်ချီတဲ့ပုံစံလို့နေဘက်ကိုမျက်နှာလဲပြီးတော့နေကိုမော့ကြည့်အဲ့တော့ကျွတ်တည်သွားတဲ့လမ်းကိုကျွတ်ဦးပြီးသွားတဲ့လမ်းပေးပါသူကသွားပြီးအဲ့လိုလုပ်ပြီးတော့ကျွတ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ခေါင်းဆောင်ဖြစ်ကြီးရနေပြီးတော့သင်ချာ သင်ကကျွန်ုပ်တို့ကိုစားဖို့လာပြီးဒီနေရာမှာဆောင်းနေတာပေါ့လားသင်ဟာလုပ်နေတာပေါ့လားပြောတဲ့အခါကျတော့ကွာကြောင်တော့ကွာဆိုတယ်တော့မောင်သင်ကျဲတဲ့ကျွန်ုပ်ကရင်စီကအများအားထောက်တည်နေတဲ့ကြောင်ပါကျွန်ုပ်ကတက်တက်လို့စားနေတယ်ပါစားနေတာအမလေးကြောင်ကြီးကပြောတာနော်အဲ့ဒါအဲ့ဒီအဲ့ဒီဟိုပုံရင်းဟိတောပိဒါဆိုတာတက္ကကဆိုတဲ့ပုံပြင်လေးတဲ့တက္ကကကလည်းဟိတောပိဒါဆိုတဲ့ပုံ အဲဒီမှာကျွန်တော်ကတက်တက်လောက်စားနေတာပါတဲ့ဥပုကိတာဆောက်ပြီးတက်တက်လောက်စားနေတာပါအခုလဲကျွန်တော်ကဥပုဆောင်သုံးပြီးတော့နေနေကြီးကိုကျွန်တော်ရိုးသေးသေးနေတာပါနေဘက်ကိုလက်နာတဲ့ဒီသတ္တိတစ်ဖက်ကိုအဲဒီမှာလက်ဝချီတဲ့ပုံစံမျိုးလုပ်ပြီးတော့ထားတယ်ခြေတော်အကြောင်းထောက်ပြီးထားတယ်။ဩသင်ကလည်းဒီဥပုဒိလာကြီးထောက်ပြီးနေတယ်သတ္တလောက်သားတယ်ဆိုတော့ကျွန်တော်တို့အားတည်းကျင်းတာပေါ့ဆိုပြီးတော့ ကြွက်လာတဲ့ခန်းနန်းမရွေးတော့ဘူးအဲ့ဒီမှာကြောင်နဲ့စီကပဲသွားတယ်ကြုံကြည့်နေ့စဉ်လို့သာရှာထွက်ပြန်လာရင်လည်းကြောင်နဲ့စီကသွားရင်လည်းကြောင်နဲ့စီကအဲ့လိုသွားပြန်အဲ့လိုသွားပြန်နေတော့နေ့ရက်သုံးရက်တော့ဟိုကလည်းရိုးကြီးအောင်သာလေးနေလိုက်တော့သာငတ်တာဟန်ထောင်းနေတာဘာလို့လဲဟန်ထောင်းနေတယ်ဆိုတာအတွင်းတန်ရှင်းတာကပုံဆွေးတာဟုတ်ရလားဒါဟန်ထောင်းနေတယ်တော့ဘာမှမကောင်းဘူးလို့ပြောပြတာ စိတ်ချမ်းမကောင်းတဲ့ပုဂ္ဂိုလ်ဟာဆောင်တတ်တာအဲ့ဒါဒီမှာဟန်ဆောင်အဲ့လိုဟန်ဆောင်ပြီးတော့သူနှစ်ရက်သုံးရက်ပေးတယ်နောက်ကြတော့အကျွတ်တွေကလည်းယုံကြည်သူရှိမှလည်းဘာမှအဲ့လိုပြုတော့သူကသူပဲတခါသွားနေကြဘာမှဘူးမတိုက်တော့အဲ့ဒီရုပ်မဆိုင်တဲ့အခါကျတော့ကြောင်လေးကနောက်ဆုံးကကျွတ်ကိုတခါအတန်မလျောင်ထုတ်ထည့်ပြီးတော့စားတယ်ချွတ်ချွတ်ပါအောင်ဝါစားကျွတ်တယ်မသိဘူးအသွားတကောင်အပြန်တကောင်ဆိုတော့ဒီနေ့ကိုဘယ်လောက် ဒီလောက်ဆိုတော့သူဝါဒီအဲ့ဒီလိုလဲစားတော့နောက်ကြတာဒီကျွတ်ကောင်းဆောင်ဖြစ်တဲ့ရှင်ကြီးကသူ့ရဲ့ကျွတ်တွေဂျုံနေနေတယ်ဒါတစ်ခုခုတော့တစ်ခုခုတော့ကြီးကြောင်မလားငါဆိုတော့မှဖြစ်မယ်ဆိုပြီးတော့အဲ့ဒါကျွတ်တွေသူ့ရဲ့ဒီခွာလို့တဲ့ကျွတ်တွေအခြေရာကျွတ်တွေကိုကဲနေရှိတာတော့ငါဒီမှာကိစ္စလေးတစ်ခုရှိလို့ဆိုပြီးကနေရနေရသူ့ကိုသွားမခံနဲ့သွားခိုင်းပြီးတော့နောက်ဆုံးကနေပြီးတော့ခက်တန်းလာ နောက်ဆုံးဆိုတော့ကပ်မလိုက်ရဘူးလူတယောက်ကိုသိကျင်တယ်သိတာကျင်တယ်ဆိုခဏခဏကတော့အဲ့မှာခဏခဏကနေဒီကနောက်ကနေလည်းကျွတ်တွေကသွားအဲ့မှာဒီကျွတ်ကြီးရတယ်နေ့စဉ်လည်းသူ့ကိုဘယ်သူမှဂရုစိုက်တာမရှိတော့အဲ့မှာစိတ်တော့ကိုလို့ပဲနောက်ဆုံးကျွတ်လို့ခါလည်းဖမ်းထုတ်ပြီးသားတယ်အဲ့မှာခဏခဏကနေရှိနေတယ်ခေါင်းဆောင်ကျွတ်တာသိတယ်ဟောကြောင်ကြီးသူတော်ရောင်ဆောင်နေတာမသူတော်ကောင်ကြီးကိုဒီကောင်ကမလို့ခါသူတော်ရောင်ဆောင်ပြီးတော့ဒီမှာငါရဲ့ အခြေခံတွေကိုအကုန်လုံးမျိုးနွယ်တွေကိုအကုန်လုံးဖန်တီးစားနေတာပါလားအသိသိတဲ့အခါကျတော့တခြားလမ်းကနေပြီးတော့အဲ့မှာသူကျွတ်တဲ့စီကိုရောက်အောင်သွားသွားပြီးတော့ပြန်လာပြီးစိုက်ပြီးတော့မိမိတို့နေရာဌာနပြန်ရောက်ပြီဆိုတဲ့အခါကျတော့ဒီအကြောင်းတွေကိုအားလုံးသူ့ရဲ့အချွေရနဲ့တခါလဲအားလုံးပြောပြပြောပြပြီးတော့မနဲ့ခံကြလို့ရှိရင်သူတို့ဒီကောင်ကိုတို့တိုက်ပွဲဝင်ရတယ်အဲ့တော့မင်းတို့ရှိကတော့ငါကတော့ဆုံးမလိုက် နောက်ဆုံးကလည်းသူဖမ်းလိုက်ပြီဆိုတာနဲ့နောက်ဆုံးကျုပ်ကလည်းတတိထားသူ့အဖမ်းကိုမမိအောင်ကိုယ်ကရှောင်ရမယ်ခွန်ရမယ်အဲ့ဒါတတိထားဆိုပြီးတော့အဲ့ဒီမှာဆွေးကြည့်ရတယ်ခေါင်းဆောင်ကြီးကတင်ပြလိုက်ပြီးတော့နောက်ဆုံးကလည်းအဲ့လိုက်တဲ့အခါမှာနောက်ဆုံးကျတဲ့ကျွက်ကိုအဲ့ဒီမှာကြောင်လာဖမ်းပြီးပုတ်လိုက်ဖမ်းပြီးလည်းတံမီအောင်ဖမ်းပြီးကတွက်လိုက်တဲ့အချိန်မှာလေဟိုကလည်းတတိနဲ့သွားနေတာဆိုတော့ချက်ချင်းခုံပြီးရှောင်လိုက်တယ်ရှောင်အဲ့ဒီအချိန်မှာနောက်ကခေါင်းဆောင်ကြီးကတခါတော့ခုံပုတ် အဲဒီကြောင်ကြီးပေါ်မှာခုံအုပ်ကြီးကဲနောက်ကဟိုရှိလာသွားနေတဲ့ကြွက်တွေကလည်းသုံးလုံးတွေကကျွတင်ပြီးတော့စီစဉ်စီပြီးသားဆိုတော့ဘိုးသူတခါလဲကြံတဲ့လာပြီးသူ့ခုံအုပ်ကြီးဝိုင်းဆိုင်ကြလိုက်တာအဲဒီနေရာမှာပဲပါဖြစ်သွားတယ်တေဝဲဝင်သွားအဲဒီမှာတိလမရှိရဲနဲ့တိလရှိချင်အောင်ဆောင်တာကိုကျင်တရားမရှိရဲနဲ့ကိုကျင်တရားရှိချင်အောင်ဆောင်တာကိုဒါအသွင်းသင်ကြတာလားပုတ်ဆွေးတာလားပုတ်ဆွေးတာ နောက်ကျမ်းစာလေးတစ်ခုထဲမှာဘုန်းကြီးတို့ရှင်းတာရှင်းတာတရားမရှိဘဲနဲ့ဒီနာရှိပြန်အောင်ဆောင်းတဲ့ရသေတပါးရှိရသေတပါးဒီကြီးကိုမိမိဒီနာရှိပြန်အောင်ဆောင်းတယ်ဟန်ပြောရရင်တော့အနေအထိုင်အသွားလာပြောဆိုတော့ခံကောင်းတယ်ဆိုတာအဲ့ဒီမှာခံကောင်းတဲ့အခါကျတော့တလားတကယ်နဲ့ရင်းနေအဲ့ဒီမှာတစ်သေးနဲ့ရင်းနေပြီးတော့တစ်သေးကလည်းသူ့ကိုနေရာထိုင်ရင်းဆောင်းလုပ်ပြီးတော့လူတန်းအဲ့တော့ရင်းနေတော့ သူ့ရဲ့အနေအထားကိုကြည့်ပြီးတော့ကြီးညိုစိတ်တွေဖြစ်သွားတယ်။ရင်းနေကြီးပဲပုံပေါ်နေနေမဲ့လို့နေကြတယ်။အဲ့လိုနေတဲ့အခါကျတော့ဒီယသိပေါ်မှာယုံကြည်တာသူအနေထိုင်တာခံကောင်းတာခံကောင်းတဲ့အတွက်ကြောင့်သူ့ပေါ်မှာယုံကြည်တာယုံကြည်လာတဲ့အတွက်ကြောင့်တစ်ခေတ်ကဘာမလို့တိုင်နေသူ့နောက်ဆုံးမိမိရဲ့ဒီမှာစီးပွားရေးတွေကစပြီးအကုန်လုံးဒီယသိကိုအကုန်လုံးတိုင်နေကြောဆို ရောဆိုတော့သူ့ရဲ့ပစ္စည်းဥစ္စာတွေအကျိုးပစ္စည်းတွေဒီတိုင်းထားရင်လည်းပဲသားတွေသမီးတွေအဲ့တော့အရှင်ဘုရားဘာလို့ကောင်းမလဲဒီလိုဆိုရင်မြည်ကြီးတဲ့မြစ်သာတတိယပြောတာဘုရားပြောတာနော်ဒီလိုဆိုရင်ဘယ်နေရာပြည့်ဝရင်ကောင်းမလဲရှင်ဘုရားနေရာလေးပါလိမ့်ကိုကြားပါအောင်ဆိုတော့ဟိုနေရာလေးပါလိမ့်ကိုကြားပြီးဘယ်နေရာလေးကြားပြီးတော့အဲ့ဒီမှာယတိနဲ့တိုင်ပင်ပြီးတော့သူ့ရဲ့အတွင်းပစ္စည်းယရနာပစ္စည်းတွေအကုန်လုံးပြုံးမှပြီးထားရုံရုံကြီးကြီးပဲအဲ့လိုမျိုးမှထားပြီးတော့နေတာ တနေ့တော့ခါသာလာကြတော့ဘုန်းကြီးတို့ဒီတထေးကံမှာမိတ်ဆွေတထေးတရားရောက်အဲ့တော့မိတ်ဆွေတထေးတရားနဲ့တခါရင်းနေပြီးပေါ်လို့ဒီမိတ်ဆွေကလည်းငယ်ပေါင်းရှိပေါ်တယ်သူကဒါပေမဲ့လို့တလူတရားကြီးဝေးပွားသွားကြတဲ့အတွက်ကြောင့်ဝေးပွားနေကြတယ်အခုပြန်ပြီးတွေ့ရတဲ့ခါသာလာကြတော့လည်းငယ်ရင်းနေရပါပြောမစို့ပြောလို့မကုန်ဆိုလို့မကုန်ပေါ့လေအဲ့ဒါပြောဆိုနေကြရင်းနေနေကြအဲ့ဒီအချိန်မှာဒီရတိကရောက်လာအဲ့ဒီမှာရတိကရောက်လာရတိရောက်လာတဲ့အခါကျတော့သူ့ရဲ့နေရာခံရင်းသိ သိတဲ့အခါကျတော့မသိတာသင်္ခရရရတယ်တကားငါခကြီးဝေးသွားမလို့ခကြီးဝေးသွားမှာဖြစ်တဲ့အတွက်သိမပြောခဲ့တဲ့သွားလို့လည်းနှုတ်မဆက်တဲ့သွားလို့လည်းမကောင်းသိကိုလာပြီးတော့အတိအကျနှုတ်ဆက်ကြတာငါခကြီးဝေးသွားအောင်လေဟိုကလည်းဒီမှာများကြွလာတော့ရှင်ဘုရားကတော့တော့ပြန်ကြွမလဲစသည်ပေါ့လေဒါအနာပါသနာပါပြောအဲဒီကနေပြီးတော့နှုတ်ဆက်ပြီးတော့သွားဒီကမိတ်ဆွေဖြစ်တဲ့ တတိယလည်းဒီယတိရဲ့အနေအထားကိုကဲခတ်ပြီးကြည့်သူ့ရဲ့အနေအထားသူ့ရဲ့ပြောဆိုသူ့ရဲ့အမူအရာကဲခတ်ကြည့်အကဲခတ်ကြည့်ပြီးတော့ဒီလိုနေရင်ကနေပြီးတော့ယတိကကြံသွားသွားပြီးတော့နေရာစနေချင်းရောက်ပါစကားလက်ဆိုပြီးတော့ပြောနေပြောနေကြတာပြောနေရင်မှယတိပြန်ရောက်လာပြန်ရောက်လာပြီးတဲ့အခါကျတော့ဘာပြောလဲဆိုတော့တကားတဲ့ငါတဲ့အိမ်ကနေပြီးတော့အခုတဲ့ကိုလှုပ်ဆက်ပြီးတော့သွားတာ ကိုရှင်းသားရောက်တဲ့အခါကျတော့တင့်ရဲ့အမောဟိုတက်ငယ်မှုပေါ့ဗျာတက်ငယ်မှုပေါ့အဲ့ဒီသေးထဲမှာထားနေတာဖြစ်မှာပေါ့အဲ့ဒီမှာတက်ငယ်မှုကငါကောင်းတယ်ကြီးသွားတယ်အဲ့ဒီမှာကောင်းတဲ့ကြီးလာတဲ့အခါကျတော့ငါဆံပြန်မှာတင့်ရဲ့တက်ငယ်စာကြီးကပ်ပါလာတယ်ဘာလေးကပ်ပါလားတက်ငယ်စာကြီးကပ်ပြီးပါလာတယ်ဆိုတဲ့ဘတို့ရဲ့စိတ်ဟန်တို့ညီစီသူတစ်ပါးရဲ့ဖြစ်စည်းကို မပြေးရမတူပဲနဲ့မယူကောင်းဘူးတဲ့အဖြစ်ဖြစ်တယ်။အဲလိုဖြစ်ဖြစ်မှာကြောက်တဲ့အတွက်ကြောင့်နဲ့တင့်ရဲ့တင့်ရဲ့ဓာတ်လေးငါကောင်းပါလာတာလေးကိုခုလာပြီးတော့တင့်စီကိုပြန်ပေးတာတဲ့။အဲလိုပြန်ပေးပြီးတော့အဲဒီမှာကောင်းပါလာတဲ့အဲဒီတင့်ရဲ့ဓာတ်လေးပေါ့လေ။သပွဲပေါ်မှာလာပြင်ပြီးတော့အဲလိုဓာတ်လေးလာပြီးတော့ငါသွားတော့တယ်။ဟွာဘေးရတဲ့ကြီးအကက်ခတ်စဉ်းစားဒီပုဂ္ဂိုလ်ရဲ့ဒီသိဉ္ဇာတိဉာဏ်လာပြရပါ စဉ်းစားတန်ဖိုးကြီးတဲ့စီလည်းမဟုတ်ဘူးယူသွားတာလည်းမဟုတ်ဘူးကိုလိုချင်လို့ယူသွားတာလည်းမဟုတ်ဘူးကောင်းတယ်တဲ့ရတာလေးနဲ့အမိုးသွန်းနဲ့တိုက်လို့ဒါလေးပြတ်သွားတာဒါလေးကိုညာလာပြီအဲ့တော့ဒီပုဂ္ဂိုလ်ပေါ်မှာသူတန်မြတ်ရှိတန်မြတ်ရှိနေတယ်ဆိုတကယ်ချင်းကိုပြီးတယ်တကယ်ချင်းမင်းဒီယတိကိုယ်ွယ်ဒီကရတာဘယ်လောက်ကြာလဲငါနှစ်တော်ကြာပါပြီဟုတ်ပြီမင်းနှစ်တည်တော်တော်ကြာပြီဆိုတော့မင်းဒီယတိနဲ့ မင်းတန်ခိုင်တဲ့ကြီးပွားဥစ္စာနဲ့ဆက်ပြီးတော့မင်းယတိနဲ့ဘာတွေကဒုက္ခတာရှိတယ်မေးလိုက်ဘုရားအမှန်တရားဉာဏ်ကြီးတဲ့ပုဂ္ဂိုလ်လေးတူပါတယ်ဟုတ်တယ်အကျဉ်းချတဲ့အမှန်တရားကောင်းပါဗျာအဲ့ဒါနဲ့မင်းဒီယတိနဲ့ဘာတွေညာလုပ်ခဲ့တာရှိတယ်စဉ်းစားပြီးတော့ဒီကွာငါယတိနဲ့ငါအသိဖြစ်ကြီးတွေကိုအတူတကွမြုပ်လာတာပဲဆိုတော့ဘုရားတရားစဉ်းစား ကြည်လားဒီဘာမဟုတ်တာလေးကိုသူကဒါလေးအကြောင်းပြပြီးဒါဘာလုပ်လဲသူ့ကိုမထင်အောင်ဒီတတိယရဲ့ယုံကြည်မှုကိုပုံပြီးယုံကြည်အောင်သူကငါပစ္စည်းတခြားတန်ဖိုးကြီးတဲ့ပစ္စည်းမပြောနဲ့ဘာမှတန်ဖိုးမရှိတဲ့ပစ္စည်းတောင်မှမပေးငါမယူဘူးဆိုတာကိုယုံကြည်အောင်ပြောတာဟုတ်လားယုံကြည်အောင်သာပြောတာဖြစ်တယ်ဒီတတိယကတဏှာရှိတဲ့ပေးရတဲ့အဲ့ဒီတတိယအဲ့ဒါနဲ့သူနဲ့အဲ့ဒီရဲ့ပစ္စည်းကံမှာအတူတကွပြုတ်လာတာရှိတယ်ဆိုရင် မင်းအဲ့ဒီပစ္စည်းရှိသေးလားသွားကြည့်ရောတထည့်ရပြောလိုက်အဲ့ဒါသွားကြည့်ရောဆိုတော့အဲ့ဒီကြတော့မှသွားပြီးတော့အချင်းမပြတ်နေရမပြတ်တယ်သို့တော့တူးကြည့်လိုက်တဲ့အခါကျတော့အတွင်းကပစ္စည်းရှိသေးလားမရှိတော့အဲ့ဒီမှာပြန်လာပြန်လာပြီးတော့တကယ်ချင်းကြီးမတွေ့တော့ကဲမတွေ့တော့ဘူးဆိုတော့မင်းအဲ့ဒီရသေးနောက်ကိုပဲအမိလိုက်ကြတော့ဆိုပြီးတော့အဲ့ဒီမှာအမိလိုက်သူ့ရဲ့ပုံပြင်လေးကကျွန်တော်ကလေးကိုတွေ့ရဖို့တွေ့လာတယ် ။ဘာလဲဆိုတော့ဒီရတိရဘုန်းကြီးတို့ယောဂီများသူ့ရဲ့စိတ်တွေစိတ်သာအတွင်းသင်ကျတာကပုတ်ဆွေးတာ။ဒီတရားဓမ္မကိုယုံကြည်အောင်သူကအကျင့်တရားမရှိပါပဲအကျင့်တရားရှိတရားနေတယ်။သူ့မှာသမာဓိရှိပါပဲသမာဓိရှိတရားနေတယ်။အဲ့ဒီရှိတရားကိုနေပြီးတော့ဒီကကိုကျင့်တရားတွေမကောင်းပါဘဲနဲ့ကိုကျင့်တရားမပြည့်စုံပါဘဲနဲ့ပြည့်စုံတရားနေပြီးတော့ တက္ကရာရဲ့ဖြစ်စည်းတွေကိုသူမသိအောင်ခိုးယူတာအဲ့ဒါကိုသူတက္ကရာကိုယုံကြည်စေခြင်းနဲ့အတွက်ကြောင့်သူယူမှမသိအောင်ငါကိုးကွယ်ထားတဲ့ယသိဟာဘာမဟုတ်တဲ့ဒီအဲတက်နေတာလေးတော့မယူဘူးဒီလိုတန်ဖိုးကြည့်တာတွေဆိုရင်အဝေးကြီးပဲမယူဘူးဆိုတာကိုသူကယုံကြည်အောင်လှည့်စားတဲ့အနေအားဖြင့်လိမ့်တဲ့ပြရားတာဆိုတော့အဲ့ဒီယသိဟာအတွင်းသင်ကျေတာကပုံဆွေးတာလား ။ဒါကြောင့်အဲ့ဒီလိုအတွင်းပုတ်သွင်းနေတဲ့ကိုကျင့်သီလမရှိတဲ့ပုဂ္ဂိုလ်ကိုကျင့်တရားပြည့်စည်နေတဲ့ပုဂ္ဂိုလ်များဒီမဲ့တယ်ဆိုတဲ့အဖြစ်နဲ့တရားကြီးပြတ်ပါအောင်လား။ကိုကျင့်တရားပြည့်စည်နေတဲ့ပုဂ္ဂိုလ်ကိုကျင့်သီလပြည့်စည်နေပြီဆိုရင်တော့ဒီပုဂ္ဂိုလ်ဒီမဲ့တယ်ဆိုတဲ့အဖြစ်တရားကြီးဖြစ်နေတယ်တမာရီရောရပါအောင်လား။တမာရီမှာမရရင်ရုပ်နာဖြစ်ဖြစ်သိတဲ့ဝိပဿနာပညာရောဖြစ်နိုင်ပါမလား။ ဝိပဿနာပညာမှမဖြစ်ရင်မဲ့ပညာကိုပညာရောဖြစ်နိုင်ပါမလားကဲမဲ့ညာကိုညာမှမရရင်နိဗ္ဗာန်ဆိုတာရောရောက်နိုင်ပါဦးမလားကဲဒီတော့ကိုကျင့်သီလပြည့်စည်နေတဲ့ပုဂ္ဂိုလ်ကြီးဟာအတွင်းစင်ကြယ်တာလားဘာဖြစ်တာလဲအဲဒီပုဂ္ဂိုလ်နေတဲ့ပုဂ္ဂိုလ်ဟာပန်ကြီးတဲ့ပုဂ္ဂိုလ်ဟာအတွင်းပုဂ္ဂိုလ်တာဟာလုံးတဲ့ပုဂ္ဂိုလ်ကြီးတချို့မှာကိုယ်မရှိတာလည်းရှိအောင်ဆောင်တာကဲပညာမရှိဘဲနဲ့ရှိအောင်ဆောင်တာပစ္စည်းမရှိဘဲနဲ့ရှိအောင်ဆောင်တာ အဲ့လိုခံလုပ်တဲ့ပုဂ္ဂိုလ်တွေဟာဘာသာပေးတာလဲဒီအတွင်းသိရစီတာအတွင်းပုတ်တဲ့ပုဂ္ဂိုလ်ကြီးမလေးယောဂီတွေကကိုတိမှာအတူနေတဲ့ပုဂ္ဂိုလ်အခုရိက္ခာတွေမှာငါးရဲ့ကလေးဝင်ကြည့်ပြီးတော့ငါးရဲ့အတူလေးကြီးအတော်သိပုတ်တယ်ဒီလိုပုတ်တယ်ကိုခေါ်တာအတွင်းပုတ်ပေးတာဟုတ်တယ်မလားထားတဲ့ပုတ်ပေးနေတဲ့ပုဂ္ဂိုလ်တွေအဲ့ဒါသိပုတ်ပေးတဲ့ပုဂ္ဂိုလ်ကအတွင်းပုတ်ပေးနေတာ အဲ့တော့သီလမရှိဘဲနဲ့ပုဂ္ဂိုလ်ရာလည်းခုတရားအားထုတ်လို့မရပါဘူး။ဒါကြောင့်ဘုရားဘုန်းကြီးတို့အစ်စ်သီလပြည့်စည်ပြီးတော့သီလမရှိဘဲနဲ့သီလရှိခြင်းအဆောင်တမာရီမရှိဘဲနဲ့တမာရီရှိခြင်းအဆောင်ပညာမရှိဘဲနဲ့ပညာရှိခြင်းအဆောင်ဒီတတိပဒံဘုရားဆိုတဲ့အစ်စ်မြတ်တရားတွေမကျင်မဲနဲ့အတွင်းပုတ်ဆွေးနေပြီဆိုရင်လက်ကြီးရေရင်ကျော်ရောနိုင်ပါဦးမလား။ဒီလက်ကြီးရေရင်ကျော်မပြောတော့ဘူးဆိုရင်နိဗ္ဗာန်ကိုရောရောက်နိုင်ပါဦးမလား။ ဘယ်တော့မှနိဗ္ဗာန်ကိုမရောက်နိုင်တော့ဘူးဗျာကဲတာလေးကိုဘုန်းကြီးတို့ယောဂီများဆိုကြရအောင်တဲ့ကိုခြင်းမပန်ဟန်ဆောင်တံတွင်းမှာပုံဆွေးသည်ကိုခြင်းမပန်ဟန်ဆောင်တံတွင်းမှာပုံဆွေးသည် ေးခုဘုန်းကြီးတို့ရှင်မြတ်တော်ဘာမိသားစုများကတော့ခင်ဗျတို့ဆောင်ပေးကြတဲ့သီလကိုလည်းသင်ကျင်သွားဆောင်တယ်။အဲဒီမှာကိုကျင့်တရားတွေလည်းကောင်းတယ်။သရိတသီလဝရိတသီလဆိုတဲ့အဲဒီသီလတွေအားလုံးပြည့်စုံသင်ကျင်တယ်။ဒီသင်ကျင်တဲ့သီလအခြေခံပြီးတော့ပฏิပဒံမေခင်ဆိုတဲ့အကျင့်တရားတွေရှင်းပြီးတော့မေခင်ရေရောအခုမျောနေကြတယ်။ဘာရေရောမျောနေတာလဲ။ ဒီတိုင်းမှာပြောသွားပြီဆိုရင်အခုအပြစ်ရှိချက်ကလွတ်သွားပြီဆိုတာနဲ့တကယ်တည်းနောက်ဆုံးသမုဒ္ဒရာဆိုတဲ့နိဗ္ဗာန်ကိုရောက်နိုင်လားမရောက်နိုင်ဘူးလားရောက်နိုင်တယ်ဒီအကြောင်းကိုမြတ်စွာဘုရားကကျမ်းတော်များကိုဟောကြားတဲ့အခါမှာယဟန်ငယ်လေးတစ်ပါးရဲ့အမေးကိုဖြေပြီးတော့ဟောကြားတဲ့အခါအဲဒီတစ်ပင်ရဲ့နောင်တန်းယဟန်တော်ရဲ့နောင်တန်းကနေပြီးတော့နွားကြောင်ရင် မတ်တခြေရာလေးတစ်ထောင်ပြီးတော့လက်တော်တရားဟောတဲ့တရားကိုနားနေတာကနန္ဒနွားကြောင့်ပါဘယ်လိုပါလဲအဲ့ဒီမှာနန္ဒဆိုတဲ့နွားကြောင့်သားလေးကအဲ့ဒီမှာလက်တော်တရားရှင်တာရှေ့တိုးပြီးတော့လက်တော်ဗျာအထာကောနန္ဒကောပါလကောကောပါကောအနန္တအထာကောနန္ဒောကောပါလကောဘဂဝတံဣတာဇဝောသံ အဲဒီတန်တဆိုတဲ့ဘောကြောင့်သားလေးကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်ခဲ့အာကောဗန္ဒီနာဟောဒီမာသီရာဥပပစ္စတိနာပါရိမာသီရာဥပပစ္စတိတဲ့တန်ဒီရှင်ဘုရားအဟံဘယသတိတော်သည်ဩရိမာသီရာဤမှာပကံသို့နာဥပပစ္စတိမကံရောက်ပါတတိတော်ဒီပကံကိုလည်းမကံရောက်ဘုဘကံကိုလည်းမကံရောက်ပါနောက်တတိတော်ရေထဲမှာလည်းမမြုပ်ပါတောင်ဘုံပေါ်မှာလည်းမတင်ပါ လူလည်းမဆဲပါနတ်လည်းမဆဲပါဝုန်းလည်းမဆုပ်ပါအတွင်းလည်းမပုတ်သေးပါတဲ့တတိတော်အဲ့ဒီမြင့်ဆိုတဲ့ဒီရောကိုမျောလိုပါလေမိတ်ရဲ့ရှင်တရားတွေရှင်လိုပါဒါကြောင့်တတိတော်ကိုယဟန်ပြုပြီးတော့ယဟန်ပြုပြီးတော်မူပါညာတဘာကြောင့်သားလေးကယဟန်ပြုွယ်ကြောင့်ပဲဘာကြောင့်ပါလဲယဟန်ပြုွယ်ကြောင့် ဒီဝဲတဲ့အထုတ်မခံဘူးဘုဘကံဒီဘကံနဲ့အရှင်းမခံဘူးနောက်ပြီးတော့လည်းအတွင်းလည်းမပုတ်သေးဘူးအဲတော့တတိတော်ပြည့်စစ်ချက်ကတော့တတိတော်ရှင်းပါပဲဗျာတတိတော်ကိုရဟန်းပြုပေးပါရှင်းပြုပေးပါညာခံပေးပါအဲလိုသင်ရပြုပေးပါဆိုတော့မြတ်စွာဘုရားရှင်ကိုရောင်ကြီးကသေနာဤတော်နတ္တသာမိကဘာဝနေရတိအဲဒီမှာနန္ဒာ တင့်ရဲ့ဓွားတွေဓွားပိုင်ရှင်ထာမှာသွားဖို့ရည်ရောတဲ့ဓွားပိုင်ရှင်ထာမှာသွားပြီးတော့တင့်ရဲ့ဓွားတွေသွားဖို့ရည်ဖို့ဆိုတဲ့သာသနာပြတယ်ညာတကနေပြီးတော့မြတ်စွာဘုရားတတိတော်ရဲ့ကြောင်းနေတဲ့ဓွားတွေဓွားမာတွေပါဗျာအဲ့ဒီဓွားမာတွေမှာသူတို့ကတားငယ်လေးတွေရှိပါတယ်တားငယ်လေးတွေရှိတဲ့အတွက်ကြောင့်တားငယ်လေးတွေ ကိုကလွတ်လာနေရပါပြီတဲ့ဒီကလည်းပြန်သွားမှပြန်လွတ်တောက်နေတာပါအဲ့တော့သူတို့သားလေးတွေကိုသူတို့ချစ်တဲ့ဇောနဲ့သူတို့အိမ်ကိုသူတို့ခြံဝန်းလေးကိုသူတို့ပြန်ရမှာပါဗျာတဲ့ကိစ္စမရှိပါဘူးသူကရဟန်းပြုကျင်တဲ့ဇောနဲ့သက်တော်ဘုရားကိုပြန်ပြီးဆောင်တာဒီကမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဟဲ့တန်တာသင်ကြောင်းနေတဲ့နွားတွေဟာသူတစ်ပါးပိုက်ဆိုင်တဲ့နွားတွေသူတစ်ပါးပိုက်ဆိုင်တဲ့နွားတွေသူတို့ပိုက်ရှင်ရှိတယ် တကယ်လို့သင်ဟာတန်ရှင်းစီကိုကိုယ်တိုင်မအားလို့ဒီထဲကနွားသကောင်းကလေးကြောက်လို့ရှိတယ်။သင်ဟာပြုနေရဲ့ဒီကြောင်းပါလာပြီးတော့မင်းလားများလားလျှောက်လားပြီးတာဖြစ်နေတယ်။ဒါကြောင့်သင်ဟာပိုင်ရှင်းတယ်သွားပြီးတော့နွားတွေကိုအချီဖို့ဆိုတော့မှအဲ့ဒီမှာနန္ဒဘာကြောင့်ပါလိမ့်ဟာလေမြတ်စွာဘုရားရဲ့ဒီစကားတော်တိုင်းအဲ့ဒီမှာနွားတွေကိုမောင်းပြီးတော့နွားပိုင်ရှင်းတာမှာသွားပြီးတော့အတ်တယ်။အဲ့ဒီတော့နွားပိုင်ရှင်းတာမှာအပ်ပြီးတော့ပြန်ရောက်လာပြီးတော့မြတ်စွာဘုရားတပည့်တော် ဒီအဖြစ်ဖြစ်တဲ့ကတော့တတိတော်ဖြစ်ပါမယ်တတိတော်ကိုသင်ဟန်ပြုပေးပါမြတ်စွာဘုရားရှောက်တာအဲလိုမြတ်စွာဘုရားကရှောက်တဲ့အခါကလည်းကျတော့မြတ်စွာဘုရားရှင်ကိုရောင်ကြီးကလည်းပဲသူအားလုံးလည်းနွားရည်အဖြစ်ဖြစ်တဲ့အတွင်းသူ့မှာနှောက်ဖွဲ့သွားမှမရှိတော့မရှိတော့တဲ့အတွက်ကြောင့်တဏှာတော်များခေါ်ပြီးတော့အဲဒီမှာသူ့ကိုယဟန်ပြုပေးလိုက်ကြရှင်ပြုယဟန်ပြုပေးလိုက်ကြပထမရှင်ပြုပေးပထမဘာလုပ်ပေးလဲ အဲရှင်ပြုပေးပြီးတဲ့အခါကျတော့နောက်တစ်ခါယဟန်ပြုပေးလိုက်ကြတယ်။အဲလိုရှင်ပြုယဟန်ပြုပေးပြီးဆိုတဲ့အခါကလည်းကြတော့မှအဲဒီမှာဟောရင်တန်တရာဆိုတဲ့ယဟန်ပိကလေးဟာအစီရူပသမ္ပန္နောသဗ္ဗနာယတမနန္တောဧကောဝေကတောအပမတောအာတံပိပိယတောဝိဟရတောအစီရူပသမ္ပန္နောသဗ္ဗေခံ၍မကြံရသေးသောအာယတမနန္တောအရှင်နန္ဒဆိုတဲ့ယဟန်ပိကလေးသည် ဧကောတယံဝိဒီဝဘကသောစိတ်ဉာဏ်ရတုကတိဖြစ်၍တပါးတဲ့စိတ်ဉာဏ်တရားလေးကိုသွားပြီးချင်းကပ်စိတ်ဉာဏ်တရားလေးကိုသွားပြီးတော့ချင်းကပ်ပြီးတော့အပ္ပမတော်မမေ့မလျော့ရှုမှတ်ဖို့မမေ့တာဘာလို့ဖို့မမေ့တာလဲမမေ့တဲ့ကံမှလည်းထိုင်နေတဲ့ကံမှလည်းရှုမှတ်ဖို့မမေ့ဘူးလေရန်နေတဲ့ကံမှလည်းရှုမှတ်ဖို့မမေ့ဘူးလေ တွန်းနေတဲ့အချိန်ကကာလမှလည်းရှုမှတ်ဖို့မမေ့ဘူး။ဘယ်အိယာဘုံလည်းပဲဖြစ်ရှုမှတ်ဖို့မမေ့ဘူး။အပမတော်မမေ့မလျော်သည့်ဖြစ်အာတာတိကိလေသာကိုဥပန်းစေတတ်သောလုံလဝိရာရှိသည်ဖြစ်၍ပယိတတော်နိဗ္ဗာန်ကိုစေတုအပ်သောသိရှိသည်ဖြစ်၍တကယ်ဒီတရားကိုမရမနေမှာကြိုးစားအားထုတ်မယ်ဆိုပြီးတော့ဒါဝိရာစိုက်ပြီးတော့မိမိရှုမှတ်တဲ့အာယုံပေါ်မှာလည်းစိတ်ကလေးရောက်အောင်ပို့တယ် နိဗ္ဗာန်ကိုသိင်ညွတ်တာနိဗ္ဗာန်ကိုသိလွတ်အပ်သောသိရှိသည်ဖြစ်ပြီဆိုတာမိမိရှိမှမဲ့အာယုံပေါ်မှာရှိစိတ်ကလေးကိုလွတ်တာဘုဘုန်းကြီးတို့ယောဂီများဒီဓမ္မယုံထဲမှာဥပင်းညာရဲ့ခြေကကာလမှာဘုန်းကြီးတိထားမှာကြိုးစားတဲ့ပုဂ္ဂိုလ်ကြီးများရင်မှာဓမ္မယုံထဲမှာကိုယ်နေရာကိုရောက်အခါတဏှာကြီးကြည့်အောင်တဏှာကြီးကြော်ကြော်အားထုတ်နိုင်အောင်ကြိုးစားနေကြပါဈဉ်နဲ့တောက်တဲ့နေရာမှာလည်းဈဉ်ညာရောက်ရှောက်တဲ့နေရာမှာလည်းတကယ်ကိုအမှတ်တတိနဲ့မလို့ကြိုးစားပြီးတော့ ရှုမှတ်နေကြတဲ့အပေါ်မှာတော့မမေ့မလျော့ဒါပေမဲ့ဒီထဲမှာမေ့လျော့နေတဲ့ပုဂ္ဂိုလ်တွေပါတယ်တော်တော်များများပါတယ်အဲ့ပုဂ္ဂိုလ်တွေကတော့ပါလဲဆိုဓမ္မယုံလေးကိုမဝင်မဲနဲ့ဓမ္မယုံအပြင်မှာဆက်သွားနေတဲ့ပုဂ္ဂိုလ်ဘုနေရာလေးထိုင်ရစကားပြောနေကြတယ်ဒီနားကဘုရားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကပြောလိုက်ဘုရားနာရှိပြီးစကားပြောလိုက်ကြတယ်နေရာရှိပြီးစကားပြောခုတရားနာတဲ့အချိန်မှာလည်းတရားမလာဘူးစကားတော့ပြောနေတာတနေရာမှာတနေရာမှာစကားပဲတော့ပြောနေတာတရားမလာ အဲ့ဒီပုဂ္ဂိုလ်တွေမှာကြတော့ဒီမဲ့တဲ့ရေရောရောနိုင်ပါဘူးလားအခုကြည်သမ်းပါဝါကြောင်းသားလေးရက်တော်ဘုရားကဟူရန်နဲ့ဟောနေတာကိုသူကထောင်သားလေးကနေပြီးတော့ရက်တော်ဘုရားဟောနေတာတွေကိုနားကြားပြီးတခါနဲ့တရားတရားတွေဖြစ်တယ်ဒီတဲ့တရားတဲ့ပုံမှာအာရုံရောက်သွားအဲ့ဒီမှာတရားတရားဖြစ်ပြီးတော့ဒီအဖြစ်ဖြစ်ချက်ကတော့တပိတော့ကြိုးစားလာထုတ်လို့ပါတယ်တပိတော့ကိုရှင်းပြပြရန်ပြပေးပါဆိုပြီးလက်တော်ဘုရားကခွင့်တောင်းခွင့်တောင်းတဲ့အတိုင်းလက်တော်ဘုရားရှင်းရန်ပြပေးလိုက်တဲ့အခါကျတော့စိတ်ဉာဏ်တရားချင်းကပြီးတော့တပါးလေး ဧကစာရီတခါလဲကြိုးစားပြီးအပ္ပမတော့မမေ့မလျော့ကြိုးစားပြီးအားထုတ်တယ်။ဘယိတတော့နိဗ္ဗာန်ကိုစေတော့ဟာတော့စိတ်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကြီးမြဲနေဝိဟာရတော့အမြဲမပြတ်ဆံရင်ရာရင်သွားရင်မယောင်းရင်ဆိုတာအဲ့ဒီမှာအမြဲမပြတ်အားထုတ်ပြီးတော့နေတဲ့အခါကျတော့နတ်စီရသေဝမကြံမြင့်နေတာလေအရတ္တအတ္တကိုလိုပါဘူးကြီးရောက်တော့တယ်။မကြံမီမှာသူ့မှာလည်းပါမီကလည်းရှိလာတဲ့ပုဂ္ဂိုလ် ပါရမီရှိလို့လည်းပဲဒီသာနွားကြောင်ရင်သံဃာတော်ကြီးဟောနေတဲ့တရားလေးနာပြီးတော့ဉာဏ်ပြုခြင်းနဲ့စိတ်ကြီးဖြစ်တယ်ဒီတရားတွေအားထုတ်ခြင်းနဲ့စိတ်ဖြစ်တယ်ဆိုတာပါရမီရှိလို့လားမရှိလို့လားပါရမီရှိတဲ့အတွက်ဉာဏ်ပြုပြီးတော့တရားအားထုတ်ခြင်းနဲ့စိတ်ကြီးဖြစ်တယ်တရားအားထုတ်ပြန်တော့လည်းတကယ်အပ္ပမတော်မမေ့မနဲ့ကြိုးစားပြီးတော့အားထုတ်လိုက်တဲ့အတွက်ကြောင့်မို့ပါရမီပြည့်စုံတဲ့အတွက်ကြောင့်မကြာမီသောချိန်မှာပဲကိလေသာအဘောကိုခံပြီးတော့ယဟန္တာမဖြစ်တဲ့အဖြစ်ဘူးလား ကဲရဟန္တာမဖြစ်တဲ့ဖြစ်ဖြစ်သွားတာအဲ့ဒီမှာဒီပုဂ္ဂိုလ်ဟာမဲ့ဒီရေရင်ရောမျောသွားတဲ့အတွက်နိဗ္ဗာန်ဖြစ်အောင်မရောက်ပြီလို့လားအပြစ်ရှိချက်ကလွတ်အောင်တခါလေဘယမမကြီးမကဒီကမ်းလည်းမတင်ဟိုကမ်းလည်းမတင်ဘယ်ကမ်းမှမတင်အောင်ဒီအပြစ်ရှိချက်ကလွတ်အောင်တခါလေကိုရှုမှတ်တယ်မဲ့ဒီအဖြစ်နဲ့တတိပဒံအဖြစ်နဲ့တရားကိုခြံရင်ရရင်သွားရင်လျောင်းရင်မပြတ်တတိကတိရှုမှတ်ပေါ်များအားထုတ်သွားလိုက်ကြမဲ့ဒီရေရင်ရောမျောသွားလိုက်ကြနောက်ဆုံး သမုဒ္ဒရာကြီးကိုတော့နိဗ္ဗာန်ကိုဆက်ရောက်သွားတယ်သိဝင်သွားတယ်ဟုတ်တယ်မလားဗျာဒါကြောင့်ဘုန်းကြီးတို့ရောလို့ကြားရသေးတယ်မိမိတို့ရှင်ရောသာသနာရေးတာရောက်တဲ့အချိန်ကာလလေးမှာမိမိတို့ဒီအဖြစ်ရှိချက်ကတော့ဘုဘကလည်းအတင်အောင်ဒီဘကလည်းအတင်အောင်ရေးလည်းမှလည်းပါတယ်မမြော့တောင်ကုန်းပေါ်မှာလည်းလူလည်းနတ်လည်းဝဲလည်းဒီအတွင်းလည်း အဲ့ဒီလိုနေထိုင်ပြီးတော့ဒီအဖြစ်ရှိတဲ့ကလွတ်ပြီးတော့ဒီမဲ့ခင်အဖြစ်နဲ့တရားချက်ပြီးမဲ့ခင်ရေရောမျောရင်နောက်ဆုံးနိဗ္ဗာန်ရောက်နိုင်သလားမရောက်နိုင်ဘူးလားဗျာဒီနိဗ္ဗာန်ကြီးအောင်ရောက်နိုင်တယ်ကဲဆိုလိုက်အပြည့်ရှင်ပါမကင်ညာမတော်နိဗ္ဗာန်ကြီးအပြည့်ရှင်ပါမကင်ညာမတော်နိဗ္ဗာန်ကြီး အပြည့်ရှင်ပန်းကင်းလုံးညာပြေးသွားမိဗံဒီအပြည့်ရှင်ပန်းကင်းလုံးညာပြေးသွားမိဗံဒီအပြည့်ရှင်ပန်းကင်းလုံးညာရှုပွားမိယာမည်အပြည့်ရှင်ပန်း ကင်းတို့များယူပွားနေရမည်မြင်ကြနန်းစတွေးသိများယူပွားနေရမည်မြင်လိုက်ပါမြင်တယ်ရှားလိုက်ပါနားလိုက်ပါစားလိုက်ပါတွေးလိုက်ပါသိလိုက်ပါ ဒီအဲ့ဒီယောဂီပုဂ္ဂိုလ်ဟာအမြဲတမ်းမြင်နေကြတဲ့နာနဲ့စားတဲ့ဓေါရနဲ့အာယုသုံးခဲသုံးခဲကိုသာတတိဥသိတဲ့စိတ်ကလေးရှုနေရင်ဘုရားတို့ယောဂီများဒီအဖြစ်ဖြစ်ပါမလွတ်နိုင်ဘူးလားနော်ဒါကြောင့်မြင်ကြနာစားဝေတိညာရှုပွားနေရမည်ရှုပွားနေကထိုကာလ လောဘမဖြစ်ဖြစ်ရှုပွားနေကထိုကာလဒေါသမဖြစ်ဖြစ်ရှုပွားနေကထိုကာလမောဟမဖြစ်ဖြစ်ဒီလိုအာယမစိတ်ကြီးနေအောင်ပฏิကရိရှုနေတဲ့အချိန်ဒေါဘကိလေသာဝင်နိုင်လားဒေါသမောဟကိလေသာတွေဝင်နိုင်လား ကဲဒီလောဘကင်းဒေါသကင်းမောဟကင်းပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲမငြိမ်းဘူးလားညာဆိုလိုက်လောဘကင်းရင်ဆွေနာအစဉ်လောဘကင်းရင်ဆင်းရဲအစဉ်ရေဝင်နိဗ္ဗာန်ကြီးဒေါသကင်းရင်ဆင်းရဲအစဉ် ပြေဝင်နိဗ္ဗာန်ပြီမောဟကင်းပြီဆင်းရဲအခြင်းပြေဝင်နိဗ္ဗာန်ပြီဒီဒီတော့ဘုန်းကြီးတို့ယောဂီများလည်းပဲဒီနန္ဒမထေရတဲ့မင်းတို့မြတ်စွာဘုရားထံကနေပြီးတော့တရားတွေလာကြအခုဘုန်းကြီးတို့ယောဂီများလည်းပဲတတိပ္ပံကျင့်စဉ်မဲ့ခင်ကျင့်စဉ်တွေကိုအားလုံးလာကြပြီးတာအဲ့ဒီကျင့်စဉ်အတိုင်း ဘုန်းကြီးတို့ယောဂီများကအပြစ်ဖြစ်ချက်လွတ်အောင်တတိဥဒိရဲ့စိတ်ကလေးနဲ့ဒီနေ့ချင်းအချင်းများကိုရှင်းပွားအားထုတ်သွားရင်အဲ့ဒီနန္ဒမဖြေရဲ့တို့အပြစ်ဖြစ်ချက်လွတ်ပြီးတော့မိမိတို့မျက်စိရေကြောမျောသွားမယ်ဆိုရင်သမုဒ္ဒရာနဲ့တွေ့တဲ့နိဗ္ဗာန်ကြည့်အောင်မရောက်နိုင်ဘူးလားညာဒီအဲ့လိုနိဗ္ဗာန်ကိုရောက်နိုင်တဲ့အတွက်မိမိတို့လည်းရှင်တော်သာသနာရေးတာမှာပညာရှိကကာလလေးမှာရရှိကြတဲ့အချိန်လေးရကြတယ် ရတဲ့အချိန်လေးကျွန်းမှာတော့ရှင်မိမိတို့နန္ဒမထေရတရားကိုအထုတ်တာအကြာကြီးတာခဏလေးလားပါရမီရှိတဲ့ပုဂ္ဂိုလ်တို့ခဏလေးရဲ့ဒီနေ့တော့ဒီအဖြစ်ရှိချက်ကတော့အောင်ကျင်ပွားပါမယ်ဗျာဆိုပြီးတော့ဒီအဖြစ်ရှိချက်ကတော့ဒီမြင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ခိုက်စိတ်ကူးစဉ်းစားကြံစည်ခိုက်မှစပြီးတတိကူးသေးတဲ့စိတ်ကလေးနဲ့ရှုမှန်ပြီးတော့ပွားများမိခင်ရေရောမျောသွားလိုက်တာနောက်ဆုံးနိဗ္ဗာန်ဒီအောင်မရောက်ပြီဘူးလားဗျာ ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းငင်းငယ်ကြားတဲ့နားကစားတဲ့တွေ့ထိကစေကုသစ္စာစံစီတိုင်းမှာစလို့ဒွါရအာယုစုံတိုင်းထုံတိုင်းဒီမဲ့ဒီစိတ်နဲ့တရားတွေရှင်းကြပွားများအတုရှင်အားဖြင့်ဘုရားရေရင်ရောမျောပြီးတော့သမုဒ္ဒရာနဲ့တူတဲ့ဆင်းရဲကတိရင်းတဲ့နိဗ္ဗာန်ကိုဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း